အားလုံးမင်္ဂလာပါခင်ဗျာဒီနေ့2020ခုနှစ်ကနေပြီးတော့လက်ပြန်ဆိုနှစ်တက်ကူရောက်တော့ပြီအားလုံးပဲနှစ်တက်မှာဒီကံကတရားတွေရရှိကြပြီးတော့ညံ့ညံ့လေးညီမကြပါစေအခုကျွန်တော်တို့သင်္นานမကြခင်စမှာမလို့ကျွန်တော်ဆရာတော်ကိုကာရဝပြုရင် နန္ဒောနန္ဒငါးပါးကိုဥက္ခ၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ဗုဒ္ဓဂုဏောနန္ဒောဓမ္မဂုဏောနန္ဒောသံဃဂုဏောနန္ဒော မတ္တပိရိဂုဏောနန္ဒောအာသရိယဂုဏောနန္ဒောနန္ဒောနန္ဒငါးပါးကို ရှိခိုးပါ၏ဗျာဆရာတော်ရှင်သမြတ်ဗျာတပည့်တော်တို့နှင့်ဝိနည်းတတ္တဝါပေါင်းတို့သည်အဝိယဟွန်တုဘေးရန်ကင်းကြပါစေ။ အပြပစ္စဟွန်သူစိတ်စင်းရဲကင်းကြပါစေအနိကာဟွန်သူကိုယ်စင်းရဲကင်းကြပါစေဒုက္ခိအတ္တနာပရိဟာရံတူကြာကြာမှာချမ်းသာဖြင့်မိတို့ခန္ဓာဝင်ကိုမျက်ဆောင်နိုင်ကြပါသည်ဒုက္ခမူဆန်တူစင်းရဲဒုက္ခမှာလွတ်မြောက်ကြပါသည်ယထာလာတသံပတိတော်မာဝိကဇံတူရရှိပြီးသောသီလင်ချမ်းသာမှာမြည်ရောကြပါသည်ကမ္မတကာကာန္တာလင်ကိုယ်ပိုင်ဥစ္စာကြီးရှိကြပါ၏ ဆရာတော်ရှင်မြတ်ဗျာဆရာတော်ဘေးရန်ကင်းပါစေစီစီရကင်းပါစေကိုစီရကင်းပါစေကြကြမ်းမချမ်းသာသာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရပ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုသင်ယူလေ့ကျင့်ခွင့်ရသည့်အတွက်အထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားတော်များကိုရိုသေလေးစားစွာသင်ယူလေ့ကျင့်အားထုတ်ပါပြီရှင်ဗျာ ဒီခုနိုင်ခွဲသွားဖြစ်တဲ့အတွက်ဘယ်ဟာနာကြမယ်နော်ဒီနေ့က2020ခုနှစ်ဒီဇင်ဘာလ31ရက်နေ့တာကြာတာဝတီနေ့ ဝိညာဉ်ဥပဒနာသတိပ္ပံပိုင်းဒီနေ့ဟောဖို့ဟုတ်နော်ဒီနေ့ရလည်းပြီးတော့ဒီနေ့ည7နာရီကျော်နောက်တိုင်းနေ့ရတော့နှစ်သက်ကူတော့ဗောလေဘုရားတို့တရားဝဲပြီးတဲ့ခါကျလည်းနှစ်သက်ကူဆူတောင်းတဲ့အနေနဲ့မေတ္တာပို့တာဗောဗျာမေတ္တာပို့တာလေးလုပ်ကြမယ်နော်ဘုရားပထမဆုံးဘုန်းကြီးတို့ဝိညာဉ်ဥပဒနာတရားတော်စတင်နာကြားကြရအောင် ဝေဒနာဆိုတာပရမဆုံးဘုန်းကြီးတို့နားလည်ထားမယ်ဝေဒနာဆိုတာကောင်းတဲ့အာယုံအာယုံပဲဖြစ်ဖြစ်မကောင်းတဲ့အာယုံပဲဖြစ်ဖြစ်တာမအာယုံပဲဖြစ်ဖြစ်ခံစားနေတဲ့သဘောပါအဲ့ဒါကိုဝေဒနာလို့ခေါ်ဒီခံစားနေတဲ့သဘောကိုဘုရားကဝေဒနာလို့ခေါ်ဒီဝေဒနာကိုတခါဘာထောက်ခွဲပြီးဟောထားလဲဆိုဒီမှာ မာသရိပဒံတုတ်တဲ့အတိုင်းရင်ပြောမယ်နော်ဒီမဆုလေးလည်းပေးတာရင်တော့လည်းပေးပြီးသားပဲပထမဆုံးဝေဒနာတက်တက်ပေါ့ဗျာကောင်းတဲ့အာယုံခံစားတဲ့သဘောလေးဆိုဒုက္ခဝေဒနာပေါ့မကောင်းတဲ့အာယုံခံစားတဲ့သဘောဆိုရင်တော့ဒါဒုက္ခဝေဒနာလို့ခေါ်ပါတယ်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒါမှခံစားမှုမျိုးဆိုရင်တော့ဥပေက္ခဝေဒနာခေါ်တော့ဝေဒနာ၃မျိုးပေါ့ ကောင်းတဲ့အာယုံခံစားမှု မကောင်းတဲ့အာယုံခံစားမှုပြီးတော့ကောင်းတာဆိုတာမဟုတ်ဘဲနဲ့တာမခံစားမှုဆိုပြီးဝေဒနာ၃မျိုးရှိတယ်ဒီတော့ပါဠိလိုပြောရင် အများလည်းသိနေမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဒီလိုမှတ်ထားမယ်နော်အဲ့ဒီဝေဒနာ၃မျိုးဓာမုဒိဋ္ဌအရဓာဝေနာတသက်တာမိတာတို့နိရာနိရာမိတာတို့ ဒါတွေမှမတွဲပဲနဲ့ဝေဒနာသုံးပါးတက်တက်ဆိုဒီလိုခွဲပြပြီးမှဘုရားကဒုက္ခဝေဒနာကိုတာမိတဒုက္ခဝေဒနာနိရာမိတဒုက္ခဝေဒနာအဲ့ဒီပါဠိအသုံးလုံးလေးနဲ့သုံးသွားပါတယ်ဒါတွေလည်းဘုန်းကြီးတို့ကမသုံးလို့လည်းမရအောင်အဲ့ဒီဟာဥမာပြန်ပြီးတော့အဓိပ္ပာယ်ပြန်ပြောရပါတယ်တာမိတဒုက္ခဝေဒနာဆိုတာကမြင်စရာအယုံပေါ့ဗျာကောင်းတဲ့အမြင်အာယုံနေကောင်းတဲ့ အကြာအာယုံနေကောင်းကောင်းကောင်းတာလေးမြင်ရမယ်ကောင်းတာလေးကြားရမယ်ကောင်းတဲ့အနံ့တွေရနိုင်မယ်ကောင်းတဲ့စားစရာလေးစားရမယ်ကောင်းတဲ့တွေ့ထီအသုံးဆောင်ပစ္စည်းလေးတွေသုံးနေရမယ်အဲ့ဒီသုံးမှုနဲ့ပတ်သက်ပြီးချမ်းသာမှုခံစားနေတာပေါ့အဲ့ဒါကိုကာဘုံ၅ပါးနဲ့ပတ်သက်တဲ့ဒုက္ခဝေဒနာလို့ဒီလိုသုံးထားတယ်။အာယုံအပြောအာယုံနဲ့ပတ်သက်ပြီးတော့ပြောစရာအာယုံနဲ့ပတ်သက်ပြီးတော့ ကောင်းမွန်ခံစားနေတဲ့သဘောကိုတာတာတာမိတာဒုက္ခဝင်ဒီအပျော်အောင်နဲ့လွတ်ကင်းအောင်တရားအထုတ်နေတာပေါ့လွတ်ကင်းသွားတဲ့ခါကျဒီအာယုံ၅ပါးကာမဂုဏ်တရားနဲ့လွတ်သွားတဲ့ဟာကိုနိဒာမိတာဒုက္ခဝင်မပန်ဒီမှာတော့သူကတော့စာသံပေတာနဲ့ရေးတယ်တော့နိဒာမိတာဒုက္ခဝင်တာဆိုအောကာမဂုဏ်၅ပါးမှာမပတ်သက်တဲ့ဒုက္ခဝင်တာခုနပြောအောင်နဲ့ပတ်သက်ပြီးတော့ပေါ်သမျှမှတ်တာပေါ့ဗျာမြင်စရာအာယုံ အမြအောင်မဖြစ်အကြောင်းမဖြစ်အနောက်ဒါတွေကိုနေသဒုက္ခအနတ္တမြင်အောင်မှတ်တာမှတ်တဲ့ကဒီအောင်ဒီပေါ်မှာနှစ်သက်ဆွဲလန်းနေတဲ့ချမ်းသာတဲ့ခံစားမှုတဏှာမဖြစ်တော့ဘူးဗျဒီတော့ဒီအောင်နဲ့လွတ်သွားတဲ့ခံစားမှုမျိုးကာမဂုဏ်အပြောအောင်နဲ့လွတ်သွားတဲ့ခံစားမှုမျိုးကိုဏိဒာမိတာဒုက္ခဝေဒနာလို့ခေါ်တယ်နောက်ဒုက္ခဝေဒနာလည်းဒီတိုင်းပဲเนาะကိုကြည်ချင်းပေါ်နေနေတင်မယ်ဒုက္ခဝေဒနာဆိုတာလည်းဒီလိုနှမျိုးခွဲမယ် အဲဒါမိတဒုက္ခဝေနာအဲနိဒာမိတဒုက္ခဒုက္ခဝေနာကိုကြီးအပေါ်နည်းနည်းတင်လာဒီဒီဒီမှတ်စုတွေပေါ်နည်းနည်းတင်ရပြီဒုက္ခဝေနာမှာလဲတာမိတဒုက္ခဝေနာနိဒာမိတဒုက္ခဝေနာအဲ့လိုခွဲတာတာမိတဒုက္ခဝေနာဆိုဒီအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့အပြောင်းနဲ့ပတ်သက်မခံစားရတာနော်စင်စင်ရဲရဲခံစားရတာပေါ့ဗျာဒီအာယုံနဲ့ပတ်သက်ပြီးတော့ကောင်းမှမခံစားဘူး အဆိုးတွေချက်ကိုကြုံတွေ့ခံစားနေတာမျိုးဆိုဒီအောင်အနေနဲ့ပတ်သက်ပြီးတော့ကောင်းမွန်မစားဘူးကောင်းမွန်မတွေ့ရဘူးကောင်းမွန်မသုံးရဘူးကောင်းမွန်မကြားရဘူးဒါမျိုးတွေကောင်းတာမမြင်ရဘူးဒါမျိုးတွေပေါ့ဗျာအဲ့ဒီလိုတွေတွေ့လာတဲ့ခါကျတော့ကိုယ်ဆင်းရဲခံစားရတယ်စိတ်ဆင်းရဲခံစားရတယ်ဒါကိုတာမိတာဒုက္ခဝိနာခေါ်တယ်အဲ့ဒီအာယုန်တွေ တွေ့ကြုံလာတဲ့ကဘုန်းကြီးတို့ဝိပဿနာရှုတယ်ဝိပဿနာဉာဏ်နဲ့နေသဒုက္ခအနတ္တမြောင်ရှုတယ်အဲ့ဒီအာယုန်တွေကလွတ်ထွက်သွားလွတ်မြောက်သွားတော့အဲ့ဒီအာယုန်နဲ့မပတ်သက်တဲ့ဝေဒနာကိုနိဒာမိတာဒုက္ခဝေဒနာဒီလိုတောင်းပါတယ်ဥပ္ပခဝေဒနာဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးနော်အလေလတန်းစားဝေဒနာပေါ့နုညံ့သိမ်မွေးတဲ့ဝေဒနာလို့လည်းပြောလို့ရပါတယ်ဒီမှာလည်းတာမိတာဥခဝေဒနာနိဒာမိတာဥပ္ပခဝေဒနာဆိုနှမျိုးခွဲတယ်ခုနက အာယုန်နေနဲ့ပတ်သက်ပြီးအာယုန်၅ပါးနဲ့ပတ်သက်ပြီးတော့တာမန်ခံစားမှုမျိုးဖြစ်နေဒါဟာသာမိတဒုက္ခဝိနာအဲ့ဒီအာယုန်၅ပါးနဲ့မပတ်သက်ဘူးပတ်သက်ပြီးမဲ့ဒါကိုတရားထုတ်လိုက်တဲ့အနေစာဒုက္ခနာတဝိပဿနာဉာဏ်နဲ့ဖြစ်အောင်အထုတ်လိုက်တော့ဒီဟာဒီအာယုံ၅ပါးနဲ့ပတ်သက်တာလွတ်မြောက်သွားတယ်လွတ်မြောက်ပြီးတော့တာမန်ခံစားမှုမျိုးကိုဏိဒာမိတာဥပေက္ခဝေဒနာလို့ဒီလိုသုံးတော့ဘုရားကတော့ဒီ၉မျိုးဟောတယ်ပေါ့ဗျာမူရင်းက ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာနော်ဒီနောက်မှာပါသူကနိရာမိတာကာတာမိတာနိရာမိတာအဲဒီဝေဒနာတစ်မျိုးတစ်မျိုးမှအဲ့နှမျိုးနဲ့တွဲလိုက်တာပါပဲအဲ့ဒီလောက်သိထိုင်လုံလောက်တယ်နော်ဒီဒုတိယမျက်နှာသွားမယ်ဒုတိယစာမျက်နှာဒုတိယစာမျက်နှာဒုတိယစာမျက်နှာအောက်ဆက်သွားမယ်ဒုတိယစာမျက်နှာအောက်ကိုဆက်သွားဒါလည်းမပြောတော့ဘူး အောက်ကိုဆက်သွားမယ်နောက်တစ်ခုဆက်သွားမယ်ဇာမဏ3อืมဇာမဏ3ရောက်ပြီရောက်ပြီပေါ်ပြန်သွား3 3 3အပေါ်ပြန်တက်မယ်အပေါ်ပြန်တက်လာအပေါ်နဲ့နဲ့တက်လာအဲရောက်ပြီဒီဒါကတော့ဘုန်းကြီးတို့ဒီဘယ်ကနေယူသုံးထားလဲဆိုသုရဝေဒနာသုံးမူလပဏာတဒီဟာတွေကိုကြိုပြီးသိထားစေချင်တာတကယ်ရှုမှတ်တကဒါတွေကိုယူပြောလို့ ရုပ်ခန္ဓာကိုယ်တော့အောက်ကခန္ဓာဒါကိုကြိုက်ဒါတွေဖြစ်နေဒါကိုကြိုက်ဖြစ်နော်ဒီခန္ဓာကိုယ်ကြီးကဒီခန္ဓာကိုယ်ကြီးရလာရင်ယောဂဝိညာဉ်ရှိတာပဲရုပ်ခန္ဓာကိုယ်ကြီးရှိလာဒီယောဂဝိညာဉ်ရှိလာရင်ဒီမှာလဲဝေဒနာနဲ့ဒီဟိုအရင်နဲ့ယုံနဲ့ရောတတ်တယ်နော်နာကျင်ကြိုက်ခဲတာတွေပူတာတွေအေးတာတွေတောင့်တာတင်းတာဒါဝေဒနာမဟုတ်ဘူး အဲ့ဒီပုံမှာခံစားပူပြီးခံစားမယ်နာပြီးခံစားမယ်အေးပြီးခံစားမယ်တောင့်ပြီးခံစားမယ်ခံစားနေတဲ့သဘောလေးမှာဝေဒနာခေါ်တယ်။ဉာဏ်နာတော့ယောဂခေါ်မှာပေါ့။နားနေတယ်၊ကြိုက်နေတယ်၊ခဲနေတယ်ဒါတော့ယောဂပဲခေါ်မှာ။ခန္ဓာကိုယ်ကြီးရှိလာနေဒီနာကျင်ကြိုက်ခဲမှုဆိုတာတွေရှိတယ်။နာကျင်ကြိုက်ခဲမှုဒီယောဂဖြစ်လာပြီးဆိုကိုယ်ကစိတ်ရှိတော့ဒီဝေဒနာခံစားရမှာပဲ။ဘာဖြစ်လို့ဒီဝေဒနာဆိုတာယောဂဝေဒနာဆိုတာ စိတ်နဲ့ဆက်ဆက်ပြီးဖြစ်နေစိတ်ရှင်ခံစားမှုရှိတယ်စိတ်မရှိခံစားမှုမရှိဘူးဒါကိုမူလပါဏတာပါဠိရောသုလဝေရဏတုံးမှာဘေကုဏီမာလေးကပြောသွားတယ်ဓမ္မဓမ္မဒေနာဘေကုဏီမာနော်ဘေကုဏီမာထေမထေရီမာကြီးပေါ့ယာနာမာကြီးမိတ်သွားအဲ့ဒါကိုပြန်ပြီးတော့အကိုပြုကြတယ်အောက်ကိုဆက်ကြည့်မယ်ဝေနာသုံးမျိုး၌လောဘဒေါသမောဟဖြစ်ပုံကိုကြီးအပေါ်နည်းနည်းတင်မယ်အဲ့ဒီမှာဟိုဒီ ဒုက္ခဝေဒနာမကောင်းတဲ့ခံစားမှုတွေဖြစ်လာရင်သူကရှုတတ်တယ်မရှုတတ်လို့ရင်ဒီမှာဒေါသဖြစ်တတ်တယ်အဲ့ဒါကိုပြောတာဒါကိုသာသံပေတာနဲ့သုံးတော့ဒုက္ခဝေဒနာမှာပြိကလူတရားဂိမ်းနေဒေါသတွေနဲ့ဒေါသဖြစ်တယ်ပြောဒါကြောင့်ဒုက္ခဝေဒနာမရှုတတ်ဘဲနဲ့ရှုတော့ဒေါသဖြစ်ပြောဒေါသဖြစ်တော့ကကျတော့ပိုးဆိုးတယ်ပိုးနာတော့ဒုက္ခဝေဒနာကောင်းတဲ့ခံစားမှုတွေဖြစ်လာပြန်တော့လည်းဘာဖြစ်တတ်လဲဆိုဒါကလူတရားလောဘဂိမ်းတယ် ဒီတဲ့ဒီတဲ့မျောနေတာပေါ့ဗျာဒီတဲ့ချမ်းသာကိုမျောနေဒီဟာလေးလည်းမလို့ဒါလေးကိုလည်းဆွဲလန်းနေတယ်ဒါလေးပဲตาရနေတော့အဲတော့ဒုက္ခဝနာဖြစ်လာရင်ရာဂန္တုတ္တလောဘဖြစ်တယ်မမှတ်တိုင်ပေါ့ဗျာဒါကြောင့်ဒုက္ခဝနာဖြစ်လာရင်လည်းပဲရှုမှတ်တောင်းကိုယ်လေ့လာမယ်ကမ္မဒါဆရာနဲ့ဆွေးနွေးရမယ်ဥပ္ပခဝေနာဥပ္ပခဝေနာကြတိမ်မွေ့နူးညံ့တဲ့သဘောလေးကိုပြောတယ် ဒီသိမ်ဝဲနုညံ့တဲ့သဘောလေးကြတော့တော်တော်မှကတ်တယ်မမတ်တိုင်သူကဥပိ္ပခဝန္တာမရှုတိုင်ရင်ဒီမှာမောဟကိမ့်ပါရှုတိုင်တော့မောဟအသိဉာဏ်နဲ့ရှုတိုင်တော့မောဟမကိမ့်ဘူးပေါ့ဟောက်မှာဒီခုနဘေကုဏီမာလေးဒါတွေကတော့ဘေကုဏီမာဓမ္မရိနာဟောတဲ့တရားတွေပဲဒီဒုက္ခဝန္တာဆိုဆင်းရဲခံစားမှုပေါ့သူကတီးနေတဲ့ခိုက်တန်တော့ဆင်းရဲတာပေါ့ဗျာအများတီးနေတာပေါ့နောက်တော့ပြောင်းလဲသွားရင်သူကချမ်းသာသွားတော့ ဒုက္ခဝေဒနာချမ်းသာမှုချမ်းသာတော့ခံစားမှုဒီဟာလည်းသူချမ်းသာတာလေးတီးနေတဲ့ခိုက်တန်လေးပဲချမ်းသာတာပဲနောက်တော့ပြောင်းလဲသွားတာပြောင်းလဲသွားသူကဆင်းရဲသွားတာနော်ဥပိ္ပခဝေနာကြတော့ချမ်းသာတယ်မဟုတ်ဆင်းရဲတယ်မဟုတ်တဲ့ခံစားမှုပေါ့ဒါကြတော့သိနေချမ်းသာတယ်မသိရင်ဆင်းရဲတယ်သူဟုတ်လားသိတယ်ဆိုတော့ဝိပဿနာဉာဏ်နဲ့သိနေဒါဉာဏ်လေးတွေဖြစ်သွားပြီးတော့မညာဖွညာရသွားပေါ့ဗျာမသိရင်တော့ဆင်းရဲတယ်ဆိုတော့ မောဟကိန်းတွေတော့အသိဉာဏ်မတက်ဘူးအသိဉာဏ်မတက်ဒီဘဝတွေကမလုံးမလုံးမြောက်တာကိုဆင်းရဲတယ်လို့ဆိုတယ်။အောက်မှာဆက်ကြည့်မယ်ဝေနာပစ္စတနာဒါပရိစ္ဆသမုပ္ပါမှာလည်းပါတယ်။ဝေနာကြောင့်တဏဖြစ်ပုံပေါ့နော်။ဝေနာဒုက္ခဝေနာကြောင့်တဏဖြစ်မယ်ဒုက္ခဝေနာကြောင့်တဏဖြစ်မယ်ဥပ္ပခဝေနာကြောင့်တဏဖြစ်မယ်။အများစုအမြင်အများစုသိတာတော့ချမ်းသာတဲ့ဝေနာကိုခံစားခြင်းကြောင့်တဏဖြစ်တယ်ဒါလူတိုင်းသိတယ်။ဒီမှာက၃မျိုးလုံးပြောသွားတယ်ဝေဒနာဆိုဒုက္ခဝေဒနာဆို အမိတဟောထားတော်မူဘုရားကဒုက္ခဝိနာကြောင့်လည်းတဏှာဖြစ်တယ်ဒုက္ခဝိနာကြောင့်လည်းတဏှာဖြစ်တယ်ဥပေက္ခဝိနာကြောင့်လည်းတဏှာဖြစ်တယ်ဒီလိုဟောထားတော်မူဗျအဲ့မှာကြည့်လိုက်ဒါလည်းစာပေမှာလာတာဟုတ်ဘာသာတိကဆရာတို့ကြီးကမြန်မာပြန်ထားလို့ဘုန်းကြီးတို့လည်းမြန်မာပြန်တိုင်းကုထည့်လိုက်တာပါပဲနော်အဲ့မှာဒုက္ခဝိနာတွေခံစားရောခန္ဓာကိုယ်မှာနာကျင်ကြက်ခဲမှုတွေခံစားပြီဆိုတော့ဘာဖြစ်လဲအဲ့ဒီဒုက္ခကလွတ်ချင်တာလွတ်ပြီးတော့ဘယ်တော့မှချမ်းသာ ရလိမ့်မလဲဘယ်တော့မှလွတ်မြောက်ပြီးချမ်းသာလိမ့်မလဲဒီလိုလဲမျောလင့်တယ်ဒုက္ခကိုမျောတာပြီးတော့ဒုက္ခဖြစ်မဲ့အာယုကောင်းတဲ့အာယုတွေမျောလင့်တယ်တောင့်တတယ်အဲ့လိုဒုက္ခကိုလည်းတောင့်တမယ်ဒုက္ခဖြစ်တဲ့ဖြစ်မဲ့အာယုလည်းတောင့်တတောင့်တတာတဏှာပဲဒါကြောင့်ဒုက္ခဝိနာကြောင့်တဏှာဖြစ်တယ်ဒါကိုဆိုလိုတယ်နော်ဒုက္ခဝိနာကတော့ထင်ရှားတာပေါ့လေဒုက္ခဝိနာ ဖြစ်မဲ့ခိုက်တာမှရဒီဒုက္ခချမ်းသာနေတဲ့ဒီ ခံစားမှုတွေကိုတဏှာဖြင့်ตาယာตาယာနေတဏှာဖြစ်တာပဲဒီတဲ့ตาယာတဲ့ဒုက္ခကိုလည်းသူကမျောနေတာအဲဒါတဏှာဖြင့်မျောလင်းတောင်းတတာဒါကြောင့်ဒုက္ခဝိနာဖြင့်တဏှာဖြစ်တယ်ဒါရှင်းတယ်ဥပ္ပခဝိနာကြည့်မယ်နော်ဥပ္ပခဝိနာခံစားခိုက်ဥပ္ပခဝိနာဆိုသူကဘုန်းကြီးတို့ဒုက္ခလို့ဒုက္ခလို့မထင်ရှားဘူးဗျသူကဒုက္ခဆိုတာထင်ထင်ရှားရှားခံတော့ဒီကကြတဲ့တိမ်တိမ်မွေ့မွေ့လေး ငြိမ်သက်တည်တည်ငြိမ်ပြီးတော့ခံစားရတာဒီခံစားမှုကတည်ငြိမ်ချမ်းသာတဲ့ချမ်းသာလည်းသူကဒါလေးကိုตาရနေတတ်တယ်ပြီးတော့လည်းဒီတဲ့ငြိမ်သက်တည်ငြိမ်တဲ့ချမ်းသာမှုလေးကိုလည်းမျောနေတတ်တယ်အဲ့ဒါဥပ္ပခောင်းနာကြောင့်တဏှာဖြစ်တယ်ဒါကိုပြောတယ်ပေါ့ဗျာအောက်ကိုဆက်သွားမယ်ဥပ္ပခောင်းပြီးတဲ့ခါကျတော့သာမဏေနံပါတ်၄သာမဏေနံပါတ်၄မှာကကြပါလေ ဝေနာသုံးမျိုးရှုမှတ်တဲ့နေ့ဒါအကြမ်းမြင်ဘုန်းကြီးတို့ဓာရဘသုံးမှာလာရအောင်ပြောတာဒါဘုန်းကြီးတို့တကယ်ရှုမှတ်တဲ့ပိုင်းကြပြောပါမယ်ဒီမှာတော့အခြေခံလေးမှတ်ထားပါပါဠိလိုပြောရင်ဒုက္ခဝေနာတန်လာတော့ဓာတပါဒုက္ခဝေနာဟာဒုက္ခဝေနာဖြစ်တိုင်းများညောင်းများရှုသလိုအတော်ခန်းခက်တာအဲ့ဒါကိုဘယ်လိုမှတ်ရမလဲဆို ဒီမြညုံမြနှုတ်ပြလိုက်သလိုပယ်နှုတ်သလိုဒါရောလွှမ်းမိုးသွားလုံးဝကြီးတော့ပျောက်သွားတော့မဟုတ်ဘူးနော်တမာရီအားကောင်းတဲ့ခိုက်တာမှာသူကလွှမ်းမိုးထားတဲ့သဘောပဲကာထားတဲ့သဘောလောက်ပဲဘာဖြစ်လို့လဲဆိုဒီခန္ဓာကိုယ်ကြီးရလာမှာတော့ဖြစ်နေမှာပဲယောဂဝိနာဖះတို့လည်းဖြစ်တာပဲလေသူတို့ဖလားသမပါတွေဝင်စားနိရောဓသမပါတွေဝင်စားတဲ့ခိုက်တာတော့ဝေဒနာတက်တာတော့အဲ့ဒီလိုမှမဖြစ်မနေခန္ဓာကိုယ်ကြီးဒုက္ခဒုက္ခကြုံတာပဲ ပြီးတော့ဒုက္ခဝေဒနာကိုဖြစ်ပေါ်လာရင်ဘုရားဗာမိလဲဓာတပတော့ကြတော့ဒုက္ခဝေဒနာဒုက္ခတော့ဓာတပဒုက္ခဝေဒနာကြတော့ဒုက္ခမြောင်မှဒါရှုမှတ်တဲ့ပိုင်းကြမှာပြောမယ်နော်လုံးလုံးစီအဲ့ဒီလောက်တော့သိထားမယ်ဥပေက္ခဝေဒနာဆိုနေဆမြောင်မှမယ်ဒါဓာတပတော့ဘုန်းကြီးတို့တနေ့ကရှင်သာရိပုတ္တရာရှင်မြတ်ကြီးကသူကိုယ်တိုင်ယန္တာဖြစ်ကြောင်းအရတ္တဖို့ရာကြောင်းတရားတွေကိုဟောတဲ့အပိုင်းမှာ ပြောထားတာတခုရှိပါတယ်အဲ့ဒီကြတော့ဥပေက္ခဝင်တော့အနတ္တမြောင်ရှုမှမယ်လို့ရှင်သာရိပုတ္တရာကိုမြတ်ကြီးမိတ်သွားတယ်ရှင်မြတ်ကြီးကတော့အနတ္တမြောင်ရှုပါတဲ့သဘောပဲဒါတော့လေးအခြေကမှတ်ထားနော်အောက်ဆုံးတနည်းပဲနှမျိုးမှတ်ရုံပဲဒုက္ခဝိနာကိုဗာလဲမြားညောင်းမြားရှုတာကိုပယ်နှုတ်တယ်လို့လွှမ်းမိုးအောင်ရှုမှတ်ရမယ်ဒုက္ခဝိနာကိုဒုက္ခမြောင်ရှုမှတ်တတ်ရမယ်ဥပေက္ခဝိနာကိုအနေစာမြောင်ရဓာတဘတုတ်လို့ကတော့အာရုကမတုကဝိနာအနေစာတော့ဓာတဘ အနေဆမြောမှတ်ဘုန်းကြီးတို့ရှင်သာရိပုတ္တရာရှင်မြတ်ကြီးကတော့သူရဟန္တာဖြစ်ကြောင်းတရားမှာတော့ဥပ္ပခာဝင်တော့အနတ္တမြောင်ရှုဒါကြောင့်ဘုန်းကြီးတို့ဓာလေးတွေကြည့်ပြီးတော့လူတဦးတယောက်ဟာတဦးနဲ့တူဖြစ်ပုံ ရှုမှတ်ပုံ မတူဘူးဗျာဘုန်းကြီးတို့ဘယ်ဟာပုံတွေလောက်ရမယ်လို့ပြောလို့မရဘူးအခုများများသိထားတဲ့ကယောဂီတို့များများသင်ပေးနိုင်တာပဲဒါပဲရှိတော့ကဲဒီဥပ္ပခာဝင်တော့အနေဆရှုလို့မကြော်ဘူးဆိုအနတ္တရှုနည်းပြန်သင်ပေးရတာပေါ့ဗျာ နတ္တရှုလို့မရတကအနိစ္စပြန်သိပြရဒီလိုလက်သိနေရတာသူကသူပါရမီတွေပြည့်စုံလို့တမာရီရာအကောင်းသွားကြော်သွားပြီးတိုင်းကလေးညံတက်သွားမှာပေါ့နော်အောက်ကိုဆက်ကြည့်မယ်ကိုကြီးအောက်နည်းနည်းကြည့်တော့ဆိုတော့ဒုက္ခဝိနာရှုမှတ်နေ၃မျိုးအများစုတွေ့တာတော့ဘုန်းကြီးတို့ဒီဒုက္ခဝိနာတွေ့တော့ဗောဗျအခုဆိုယောဂီတွေဘုန်းကြီးဒီလာလျှောက်ပါတယ်ဘယ်တော့မှအရင်တုန်းကတော့ဘုန်းကြီးတို့ကတဏှာကြီးလောက်ပဲထိုင်ရတာဟုတ်တဏှာကြီးထိုင်တဲ့အခါမှာလည်း တရားလုံးကဒီတိုင်းနိုင်လောက်ထင်ရတယ်ပြီးတော့ပရိကံဒီပါတွေနဲ့လောက်လိုက်တော့နိုင်ဝဲလောက်ပဲကျန်တာတွေကြတော့သက်တော့သက်တာတွေမှတ်လို့တွေ့တာဟုတ်အခုလိုတနေ့ကုန်ထိုင်တဲ့အခါကျနာကျင်ကြိုက်ခဲမှုတွေကြုံလာတာတချို့အဲ့မခံနိုင်တာဒါလူတိုင်းဖြစ်တာနော်တယောက်တည်းဖြစ်တာမဟုတ်ဘူးတမာရီနည်းနည်းလေးရလာဒါခံပါတယ်ဘယ်ကမ္မထမှမအဲ့တော့မမှတ်တတ်သေးဘုန်းကြီးတို့ကသီးမခံနိုင်သေးမမှတ်စေခြင်းသူက မှတ်တဲ့နီးပေါ့လေဒီမှာသူကနီလမ်းမားတွေအကုန်ရေးထားပါတယ်ဒုက္ခဝိနာပြောက်အောင်ရည်ရွယ်ပြီးရှုမှတ်မယ်ပြောက်အောင်ရည်ရွယ်ပြီးရှုမှတ်သူတရားရှုတယ်ဆိုတော့ကသမထရှုရဝိပဿနာရှုသမထဘိုင်းကျတော့နိဝရဏလို့များစွာသုံးပါတယ်ဝိပဿနာဘိုင်းမှာလည်းသုံးပါတယ်ကာမိသန္တာနိဝရဏလောဘကာမိသန္တာနိဝရဏကွာတော့ရှုရတယ်သို့မဟုတ်လောဘကုံတော့ရှုတာမကုံရင်နဲအောင်ရှုတာ တကယ်လို့ဘုန်းကြီးတို့ကဒုက္ခဝနာရှုတဲ့ကပျောက်လို့တဲ့စိတ်နဲ့မှတ်နေတာလောဘနဲ့တွဲရှုနေအဲ့ဒါမှားတယ်အဲပျောက်အောင်ပျောက်တော့ရည်ရွယ်ရှုခြင်းဒါတစ်မျိုးရှိတယ်အဲ့လိုရည်ရွယ်မရှုရဘူးနံပါတ်2ဒုက္ခဝနာအပြုတ်တိုင်ပြီးအပြတ်တိုင်ပြီးစိတ်ချမ်းကြီးထားပြီးအတက်ဒေါသပြမှတ်တော့အာခန္ဓာကိုယ်လည်းတင်းစိတ်ကလည်းတင်းငါတပတ်လောက်ရှိနေပြီရှုမှတ်နေတယ်ငါတလလောက်ရှိနေပြီဒီဒီတစ်ထိုင်တွင်တော့ဒီတော့ဒီဒုက္ခဝနာအပြတ်ကို ရှုမှတ်ပြင်မယ်ဒီလိုခက်ကြမ်းကြမ်းဘုန်းကြီးတို့လှုပ်ဖူးတယ်ကိုယ်လည်းတင်းစိတ်လည်းတင်းပြအတင်းလှုပ်တာချွေးရပြန်ပြီးတော့ဘာမှဖြစ်မလာဘူးအတက်ဒေါသနဲ့ခြားအဲ့လိုဖြစ်တတ်တယ်အတက်ဒေါသနဲ့မှတ်တော့ဒီဒေါသဝေဒနာလည်းမကြောဒီလိုပဲပြန်ပြန်ဖြစ်နေသမာဓိအားမကောင်းတော့အဲ့မှာစိတ်ဓာတ်တွေကြာလာတာမိုင်းမိုင်းနဲ့ကြတော့မကြောနိုင်မှန်းဒီတော့စိတ်ဓာတ်တွေကြာအဲ့ဒီခါကျဝေနာဝတ္တိတမမကြောနိုင်ပါလေစိတ်ဓာတ်ကြာတဲ့ အကြဒေါသဖြစ်နေမှတ်နေတတ်တယ်မှတ်တာမှတ်တာစိတ်ဓာတ်ကကြာနေအဲဒီကြတော့ဒေါသနဲ့အတက်ဒေါသနဲ့ပဲမှမှအကြဒေါသနဲ့မှမှဒါလည်းမှားတယ်ဘာဖြစ်လို့လဲဆိုတော့သမထမှလည်းဗျာဝရနိဝရဏကင်းအောင်မှားတာပယ်အောင်ကြွာအောင်မှားဝိပဿနာမှလည်းဒေါသကင်းအောင်ကိုအောင်မှားဒီဗျာဝရနိဝရဏသုံးဖို့ဒေါသကိလေသာရင်နဲ့တွဲမှတ်နေတဲ့တွဲဒါမှားပြန်တယ် တော့တကယ်မှတ်တဲ့နာဘယ်လိုမှလဲဆိုနံပါတ်3ဒုက္ခဝေဒနာကိုသိအောင်ဒုက္ခဝေဒနာသဘောလေးသိအောင်ပဲရှုရတာဒါပဲเนาะအဲ့ဒီနောက်ဆုံးနည်းနဲ့ပဲရှုမှတ်ရမယ်အောက်မှာဆက်ကြည့်ပါဦးထို့သို့ရှုရတွင်လဲเนาะအဲ့ဒီရှုမှတ်တဲ့ခါမှာသိခံနိုင်တော့စူးဆိုက်ဆိုက်ရှုရတော့ဗောဗျာသိမခံနိုင်တော့နာရခင်တခါတည်းနာမှုကပေါ်လာပြန်တယ်နာမှုကပေါ်လာတဲ့ခါကျတော့ နည်းနည်းရှုမှတ်ကြည့်လိုက်ပေါ့ရှုမှတ်လို့မခံနိုင်ဘူးဆိုပင်နဲ့အာယုံပေါ့ပင်နဲ့အာယုံဆိုဘုန်းကြီးတို့မူလကမ္မထာလို့လည်းခေါ်တယ်အာနာပါနာသို့မဟုတ်ဝါယောဒတစ်ခုခုပေါ့လေကိုယ်ပင်နဲ့အာယုံထားတယ်ပင်နဲ့ကမ္မထာထားတယ်အဲလိုနာကျင်မှုကိုမှတ်လိုက်ပင်နာကိုမှတ်လိုက်အဲလိုတခါတည်းနာကျင်မှုခပ်ဖို့ပေါ်လေးမှတ်ထားလို့ဒါလေးတွေလောက်ရတော့မျိုးစုံလောက်ရတော့နောက်တခါနာကျင်ခံစားမှုလေးသိယုံတာမှတ်တာလို့ဒါမျိုးပေါ့နော်အဲလိုမှတ်နေရမယ် အဲ့လိုရှုမှတ်တဲ့ခါကျဘုန်းကြီးတို့နကုလပိတာတုံးမှာကျတော့ဗုဒ္ဓဗာမိတ်တာလဲဆိုဒီဒုက္ခဝိနာကိုရှုမှတ်တဲ့ခါမှာဒိဋ္ဌိခွာပြီးရှုမှတ်ရမယ်ဒါပြောတယ်ပေါ့နော်။အောက်ဆက်ကြည့်မယ်ဒိဋ္ဌိခွာနီ၃မျိုး။ဒိဋ္ဌိခွာနီကွာနီ၃မျိုးပေါ့နော်။ခွာနီကွာနီအတူတူပဲပေါ့ဗျာ။အဲ့ဒီမှာဗာနဲ့လဲဘုန်းကြီးတို့ဒီဒုက္ခဝိနာရှုမှတ်တော့မယ်ဆိုရင် အတိဖြင့်ခွာတယ်ဆိုဒိဋ္ဌိဖြင့်သိခွာတယ်ဆိုတော့ဒီခန္ဓာကိုယ်ကြီးဟာဖောက်ပြန်ပစ္စည်းတတ်တဲ့ဒီခန္ဓာကိုယ်ကြီးဟာရုပ်ပေါ့ဗျာကြံတဲ့ခံစားမှုဝေဒနာတို့မှတ်သားမှုတင်ညာတို့ဒီဒီခန္ဓာကိုယ်ကြီးမှာတတိလေးကတ်တော့တတိလေးကအောင်လောက်တာစ조사တာတို့တတိတို့ဝိရိယတို့သုံးဖို့ဒီအာရုံကိုရောက်တာတင်ပေးတာချိန်ပေးတာမကြမမှန်ဒီ ဖမန်ထတာသုံးတန်နဲ့ဝိတဝိစာဒါသင်္ခါရသဘောတရားသင်္ခါရခန္ဓာပေါ့ဗျာသိနေတဲ့စိတ်ကလေးဒါတွေပဲရှိတာပေါ့ဒါတွေပေါ်မှာဘုန်းကြီးတို့ကငါးနဲ့တွဲပြီးတော့ဟုတ်လားခံစားတာလည်းငါသိတာလည်းငါမှတ်တာလည်းငါဒါမျိုးငါးနဲ့တွဲပြီးမှတ်တာမျိုးဆိုရင်တော့ဘိုးနာတတ်တယ်အဲငါးခွာပြီးရှူတာပေါ့ဗျာယုံနာတရားတော်ပေါ်မှာငါလို့ထင်တာရဲ့ငါဆိုတဲ့မာနပေါ့ငါဆိုတဲ့အစွဲပေါ့ ဒါကိုခွာပြီးရှုရတယ်ငါနဲ့တွဲရှုလို့ရင်တော့ဒါပုံနာတတ်တယ်ပေါ့ဗျကိုကတော့ဒိဋ္ဌိကလုံးဝမကွာသေးပါဘူးအတိလေးနဲ့ခဏခွာထားတယ်ပေါ့ဗျဟောဒါတော့ရုပ်သဘာဝတက်တက်ပဲနာမ်သဘာဝတက်ပဲတက်တက်ပဲဒါမျိုးလေးခွာရှုခိုင်းတော့အဲ့ဒီတည်းမှာရုပ်သဘာဝနာမ်သဘာဝတဲ့ငါနဲ့တွဲပြီးတော့ရှုမှတ်နေပုံနာတတ်တော့ဒါကြောင့်အတိလေးနဲ့ကြိုးခွာခိုင်းတာ ဒီကွာနီးရတာ၃မျိုးပေါ့နော် တကယ်ဝိပဿနာဉာဏ်အထုတ်လို့တော့ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်သွားပြီဆိုရင်ဒိဋ္ဌိအလိုလိုကွာပါတယ်ဒါကြောင့်ဝိပဿနာဉာဏ်နဲ့ဖြစ်အောင်အထုတ်ရတာပေါ့သောတာပန်ရိယာဖြစ်တဲ့ခါမှသူကလုံးဝဒိဋ္ဌိကွာတယ်ဒီလိုမှတ်တော့အောက်မှာတက္ကဒိဋ္ဌိ20ပေါ့အဲဒီတက္ကနေဒီ20ဒါရှင်သာရိပုတ္တရာရှင်မြတ်ကြီးကခုနငကုလပိတာတုံးမှာဟောထားပါတယ်ရုပ်တရားကို ရုပ်တဘာဝကိုသူကငါလို့ထင်တာပဲငါမှာရုပ်ရှိတယ်လို့ထင်တာငါနဲ့ရုပ်တည်တယ်လို့ထင်တာတူတူပါဗျငါနဲ့ရုပ်ငါနဲ့ရုပ်ရှိတယ်ရုပ်နဲ့ငါရှိတယ်ဒီလိုထင်တာစကားအသိမကွဲဘူးဗျအဓိကကတော့ဒီရုပ်တရားပေါ်မှာငါလို့ထင်မှတ်တာပါထင်မြင်ယူဆတာတော့ပဲဝေဒနာကိုမှတ်တဲ့ကလည်းဒီတိုင်းပဲခံစားတာငါမှတ်သားတာငါဒီလိုပေါ့ဗျာ သင်္ခါရကြတော့ဟုတ်လားဒီအောင်မှာရောက်အောင်ချိန်ပေးတာရွယ်ပေးတာငါရှုမှတ်နေတာငါဒါမျိုးတွေဝิญဉ်ကြတော့စိတ်ငါစိတ်ဒီလိုထင်တော့ငါနဲ့တွဲပြဒီလိုယုံ nant တရားတွေပေါ်မှာငါလို့ထင်မှတ်ပြီးတော့ဖြစ်နေတဲ့သဘောကိုတက္ကာဒိဋ္ဌိခေါ်တော့ထင်ရှားရှိတဲ့တရားတွေကိုတက္ကာယအဲ့ဒီထင်ရှားရှိတဲ့တရားယုံ nant တရားတွေပေါ်မှာဘုန်းကြီးတို့ဘာထင်မှလဲဆိုငါပဲသူပဲယောက်ျားပဲမိန်းမပဲပေါ့ ဒီကတော့ငါလို့ထင်မှတ်တဲ့သဘောဆိုတာကိုတက္ကဒိဋ္ဌိလို့ခေါ်တယ်အောက်ကိုဆက်ပြီးကိုကြည့်နောက်အောက်နဲ့နဲ့ဆွဲချလိုက်နောက်တစ်မျက်နှာအဲ့မှာဆွဲလန်းပေါ်ရခန္ဓာ၅ပါးတက္ကရာလို့ခေါ်တယ်ထင်ရှားရှိတဲ့ခန္ဓာဆွဲလန်းနေတဲ့ထင်ရှားရှိတဲ့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးပေါ်မှာငါလို့ထင်မှတ်မှုတက္ကဒိဋ္ဌိခေါ်ရဲဆိုတာဖြစ်တယ်ဆိုတာရေးတာအောက်မှာဒိဋ္ဌိဖြစ်ကြောင်းတရား၈ပါး ရင်တော့ဘုန်းကြီးတို့ဓမ္မကြီးတယောက်ကမေးခဲ့ဘူးပါတယ်ဒီဒေဒီဖြစ်ကြောင်းတရားဒါတွေလည်းသိတဲ့နာပဲပေါ့နော်ဒါတွေကတော့ဘုန်းကြီးတို့ဘယ်မှာလာလဲသူပရိသမီတာမက်ကပါဠိတော်မှာရှင်သာရိပုတ္တရာရှင်မြတ်ကြီးဟောတာခန္ဓာငါးပါးကိုအကြောင်းပြုပြီးဒေဒီဖြစ်တဲ့ခုနလိုပေါ့ဗျာအာရုပ်ရုပ်တရားပေါ်မှာပါလဲယူဘက်ခန္ဓာရုပ်တရားပေါ်မှာလည်းငါလို့ထင်မှတ်တာခံစားတဲ့ဝေနာလည်းငါလို့ထင်မှတ်တာမှတ်သားတွေလည်းတင်ညာပုံလည်းငါလို့ထင်မှတ်တာပဲနော်အဲ့ဒီ ရုပ်တရားဒီဝိပဿနာတခုရှုတယ်သုံးဖို့သမဏကမ္မနာတခုရှုတယ်အဲဒီရှုမှတ်ပေါ်မှာရှုမှတ်တဲ့အပေါ်မှာရောက်တော့တင်ပေးတာတို့ချိန်ဝေးတာတို့ဒါမျိုးတွေဝိရိယတို့စေတနာတို့ဒီဟာတွေကိုလည်းငါလို့ထင်မှတ်တော့ငါเจ้าညငါလုံးလာပြုတ်နေတယ်ငါเจ้าညဆက်ပြီးမှတ်နေတယ်ဒါမျိုးလေးတွေပေါ့အဲ့ဒါကြသင်္ခါရသင်္ခါရတရားသင်္ခါရခန္ဓာပေါ်မှာငါလို့ထင်မှတ်တာစိတ်ကိုလည်းငါလို့ထင်မှတ်တာ ဒါကြောင့်ခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်တယ်ဆိုခန္ဓာ၅ပါးပေါ်မှာအယူဆအတွေ့အခေါ်မှားတာမြင်တာပေါ့ငါလို့ထင်မှတ်တဲ့သဘောပြောတော့အဝိဇ္ဇာအကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်တယ်မသိတော့ဒီခန္ဓာ၅ပါးပေါ်မှာငါသူတော်ယောက်ျားမိန်းမထင်မှတ်တာပေါ့ဗျာငါခန္ဓာကိုငါသားငါသမီးငါပစ္စည်းငါကြောင်းဒီလိုထင်မှတ်တော့ဖတ်တာကိုကြောင်းပြီးပြီးဒိဋ္ဌိဖြစ်တယ်ဖတ်တာကအာယုန်လေးတွေးထိပေးတာကိုဟုတ် ဒါကိုကိုကမသိတဲ့အခါကျတော့ဒီပေါ်မှာตายာပြီးတော့အော်ငါခံစားရတယ်သူခံစားရတယ်ငါသမီးလေးခံစားရတယ်ငါသားလေးခံစားနေတယ်ဒီဖတ်တာတွေ့ထိပေးလိုက်တာအဲ့ဒါကိုမသိတဲ့အခါကျတော့ဒီဖတ်တာကိုအကြောင်းပြုပြီးတော့နောက်ကဖြစ်လာတဲ့ဒီကိုဒိဋ္ဌိဖြစ်တာတင်ညာကိုအကြောင်းပြုပြီးတော့ဒိဋ္ဌိဖြစ်တာဒါခဏခဏပြောပါတယ်ခွန်ကြီးတို့ဒီမှတ်တင်ညာမွေးကလေးကိုမိဘတွေကိုဖေမိတွေကိုသားသမီးတွေကိုသားသမီးအမေဖေလို့ အမှတ်ပညာမှတ်သားခဲ့တာပေါ့ဒါကိုယုတ်တရားနန္တရားကြီးပါလို့ပြောဖို့တော်တော်ခက်တယ်တကယ်ကိုမြင်အောင်မှတ်နိုင်မှယုတ်တဘာနန္တဘာတွေမြင်မှယုတ်တရားနန္တရားဆိုတာမြင်တယ်ဟိုလိုဆိုရင်တော့သာသမီအမေဖေအဆွဲအမှတ်တင်ညာဖြောက်ဖို့တော်တော်ခက်ပါအဲ့ဒီတင်ညာကြောင်းပြုပြီးဒါငါဖေပဲငါအမေပဲငါသားပဲငါသမီးပဲဒီလိုဖြစ်တော့ဝိတက်ကိုကြောင်းပြီးပြီးတော့လေဒိဋ္ဌိဖြစ်တယ် တွေးခုံမှားလို့ဒိဋ္ဌိဖြစ်တာပေါ့ဗျာစဉ်းစားမှုမှားလို့တမ္မာဝိတ္တမို့ဒါတော့မိစ္ဆာဝိတ္တပေါ့မိစ္ဆာဝိတ္တကိုအကြောင်းပြုပြီးဒိဋ္ဌိဖြစ်တာဟိုဘုန်းကြီးတို့မိမဂ္ဂင်၈ပါးထဲမှာ ပါတယ်အာကျတော့တမ္မာသင်္ကပ္ပကျတော့ဒါတမ္မာဝိတ္တပေါ့ရှိကတိတိကျကျဝိပဿနာဉာဏ်ဤဖြစ်သွားပြီဆိုတော့နောက်ကဒီတမ္မာဝိတ္တအမှန်ကန်တွေးတာပေါ့ဗျာအမှန်ကန်စဉ်းစားတာပေါ့ ဒါကြတော့မမှန်မကန်စဉ်းစားတာတွေးတော့တာတွေးနေတာဒါကြောင့်ဒိဋ္ဌိဖြစ်တယ်။နော်အာယောနိတော်မနိတိကာရတတိပညာလွတ်တာကိုတတိပညာမရှိတာကိုအာယောနိတော်မှာဆင်ញင်နှလုံးသွင်းမတတ်တာကိုအာယောနိတော်မနိကာရပေါ့ဗျာ။အဲ့ဒီဆင်ញင်နှလုံးသွင်းမတတ်တော့လေဒီယုံနာတရားတော့ငါတို့ဘာယောက်ျားမိန်းမထင်တာဒါတော့တဘာဝပေါ့ဗျာ။ဆင်ញင်နှလုံးသွင်းတိုင်းတော့ဒီယုံနာတရားကိုယုံနာတဘာဝတိုင်းမြင်မှာပေါ့ မကောင်းတဲ့မိတ်ဆွေကိုကြောက်ပြီးပဋိဋ္ဌိဖြစ်တယ်ဒါလည်းတတိထားစရာနော်မကောင်းတဲ့မိတ်ဆွေပေါင်းတော့မကောင်းတဲ့သူ့ရမကောင်းတဲ့စိတ်တွေကိုကူးလာတော့သူကမကောင်းတဲ့ယူဆရှိတော့ကိုလည်းမကောင်းတဲ့ယူဆရှိတယ်သူကမကောင်းတဲ့အလုပ်တွေလုပ်တော့ကိုလည်းလုပ်မိတယ်သူမကောင်းတဲ့အပြောတွေကိုလည်းပြောမိတယ်အထူးသဖြင့်တော့သူရမကောင်းတဲ့အတွေးခေါ်ယူဆတွေကိုကိုယ်တဏ္ဍာမှာလွှမ်းမိုးပြီးတော့ဒိဋ္ဌိဖြစ်တော့ မှားနေတဲ့တရားကိုနာကြားမိသင်ကြားမိဖတ်မိခြင်းကြောင့်မြေဒိဋ္ဌိဖြစ်တယ်ဒါလည်းအင်မတန်ရေးကြည့်တယ်နော်အဲကြောင့်မို့ဘုန်းကြီးတို့လည်းတရားတွေနာပါတယ်ဗျာတရားနာတဲ့ခါကျဓမ္မကြီးတို့ဒီခါကြီးတို့ယောဂီတွေနဲ့တော့မတူဘူးဒီစာနဲ့ပင်နဲ့တိတိကျကျဟောတာမျိုးပဲဘုန်းကြီးတို့နားထောင်နေတယ်နားထောင်ပြီးတော့ကိုယ်လည်းစာကြည့်အားရှိတော့ဘုန်းကြီးတို့လည်းစာကြည့်အားရှိတော့ဒီတုတ်တွေကိုပြန်ကြည့်ပါတယ်ဒီဆရာတို့တွေဟောပြီးဆို ဘယ်ဆရာတော်ဟောဘုန်းကြီးနာပါတယ်ဒါပေမဲ့ခုနလိုပေါ့လေသူကျမ်းကိုကျမ်းကားနဲ့ဟောတာမျိုးတော့ဘုန်းကြီးတော့ပုံနာတယ်အဲ့လိုတရားတွေကိုနာကျင်တယ်ဒါတွေလေဟိုဆရာတော်တရားနာကြည့်ပေါင်းဒီဆရာတော်တရားနာကြည့်ပေါင်းဒီလိုလာပြီးတော့၆တာတွေရှိပါတယ်ဒါပေမဲ့တခါတလေမနာကျင်တာပါလေသူကဘယ်ရတရားဟောမှလည်းမသိဘူးဒါမျိုးတွေဖြစ်တော့သူတရားမှတ်ရမှလားမမှတ်ရမှလားဆိုတော့အဲ့တော့မခိုင်လို့တော့လည်းမှတ်သားရမလို့ဆိုတဲ့အထိပ္ပယ်ထွက်သွားတာ ဟောဘယ်တုတ်ပဲအင်္ဂုတ္တမှာပါတယ်ဒါဘယ်တုတ်ကိုအခြေခံဟောတယ်ဓမ္မပဒမှာပဲဝတ္ထုအခြေခံဟောဒီလိုဆိုရင်တော့ဒါဘုန်းကြီးတို့ကခေါ်နီပြောနီပေါ့လေတခါတလေတပါးနဲ့တပါးတဦးနဲ့တူယူဆပုံတွေးခေါ်ပုံကွာခြားချက်တွေရှိတာပေါ့တရားရှုတဲ့ပိုင်းနေလဲဒီတိုင်းမှာဒါကြောင့်ဆရာတော်ကြီးတွေမျိုးမျိုးနီးမျိုးမျိုးတွေဖြစ်ကုန်တော့ဆရာတော်ကြီးတွေကကိုယ်အာတနာဘက်ကနေယူဆပြီးကျင့်သုံးသွားကြတာအဲ့ဒါမျိုးတွေတော့ရှိတော့ ဒါမဲ့လို့မူရင်းတရားတော့ရှိရတော့ဗျအဲဒါကြောင့်မို့မှန်မှန်ကန်ကန်တရားတွေကိုဘုန်းကြီးတို့ကနားစေခြင်းနဲ့ဘုန်းကြီးဟောတာပဲဖြစ်ဖြစ်ဘုန်းကြီးလည်းအာနာစရာမလိုပြောတဲ့တရားဒီမှာဘုန်းကြီးတို့အောက်မှာပရိသမီတမကပါဠိတော့เนาะအဲ့မှာစာမျက်နှာလေးနဲ့130နှစ်အခုပြောတဲ့တရားတွေအဲ့ဒီအယူပြောတာပဲအရှင်တိုင်ဘုရားရှင်မြတ်ဟောတာဒီတော့ဘယ်တရားပဲနာနာပေါ့နော်ဘယ်တရားပဲသင်သင်ဘယ်တရားပဲဖတ်ဖတ်ဒီကတိတိကျကျတော့ရှိရမှာ ခါလေးလေးဘုန်းကြီးတို့တွေ့တယ်ကြောင်းမှလည်းလာလာပြီးတော့စာအုပ်စာစာရေးဆရာလည်းမပါဘူးကြံညွန်းဘယ်တရားကိုအဓိကဘယ်တော့ကိုအဓိကကိုရေးထားလည်းမပါဘူးအာသူတို့ဘုန်းကြီးရဲ့ရေးထားတယ်သူတို့ဆရာရေးထားတယ် copy တွေကုပြီးကြောင်းအများကြီးလာလာချထားတယ်အဲ့လိုမျိုးတွေနဲ့ကြောင်းတယ်အဲ့တော့ကိုကလကားရတယ်ဆိုဒီကျုပ်ဒကာမတွေကလကားရတယ်လို့ဖတ်ရောသူတို့ကဘယ်လိုလဲဆိုတော့သူတို့ရဲ့ယူဆတွေရောဘုရားတရားတွေရောရောပြီးတော့ လွတ်လိုက်တာပဲရောထွေးပြီးတော့ဟုတ်တယ်လို့လို့မဟုတ်တယ်လို့လို့အဲ့လိုမျိုးတွေပေါ့အဲ့လိုဖြစ်တယ်အကုန်လုံးဘုရားဟောချက်ထင်ကုန်တော့ပေါ့လေဘုန်းကြီးတပါးကြီးသူထောက်ထားမပြနိုင်တော့ဘုရားဟောလို့ပြောလို့မရဘူးသူအာဘောပဲပြောရမှာဒါလေးမှတ်ထားမယ်နော်ဒီတော့မှားနေတဲ့တရားကိုနားမိတဲ့ကိုမှအယူဆတွေကိုလွယ်မှားနိုင်တော့ပေါ့ဗျာမှားနေတဲ့တရားကိုနားမိမယ် မှားနေတဲ့တရားတွေကိုသင်မိမယ်မှားနေတဲ့တရားတွေကိုဖတ်မိမယ်ဖတ်တာပဲဖြစ်ဖြစ်သင်တာပဲဖြစ်ခုလိုနာတာပဲဖြစ်ကိုကအသိဉာဏ်နဲ့ရှင်းပြီးနာမယ်ခုကောင်းပါတယ်ဘုန်းကြီးတို့ဒီသင်တန်းမှာဆိုရင်ဘုန်းကြီးတို့ဓမ္မသင်တန်းမှာအများကြီးတွေ့တာတချို့တခါကြီးတွေဆိုရင်ဒီတော့ဒီတော့ကိုဟောဗျာဒီတော့ဘယ်မှာပါတော့ဗျာဆာမျက်နှာနံပါတ်ပြောပါဗျာဒါကောင်းတယ်ဒါမျိုးဖြစ်တဲ့ဒါမှသိချတာလေအဲ့လိုမျိုးနားမှာကိုယ့်ရဲ့ အယူဆတွေးခေါ်တွေမှန်မှန်ကန်ကန်ဖြစ်တာပေါ့နော်အောက်မှာဆက်ကြည့်မယ်အောက်ကတော့ဆောင်းပုတ်လေးတွေပေါ့ဗျာဒါတော့ခုနကဒိဋ္ဌိဖြစ်ကြောင်းတရား၈ပါးကိုလွယ်လွယ်ကူမှတ်မိအောင်လို့ရေးတာပေါ့ခန္ဓာမသိမှတ်မသိတွေးထိအမှန်မှပြီးတော့သူရုပ်ပေါင်းတဲ့နှလုံးသွင်းလွယ်ကြံရင်းမမှန်ကြားနာမြဧကန်တရားမှာဤ၈ပါးတွင်တကူပင်ကြောင်းအမြင်ရင်းဖောက် ဒိဋ္ဌိရောက်တောက်လျှောက်ပဲသွားအောက်မှာဒုက္ခဝေနာကိုသဘောကိုမှတ်သားရမည်ရည်ရွယ်ချက်မှတ်ရသည့်ရည်ရွယ်ချက်ပေါ့နော်၃မျိုးဘာလို့ဒုက္ခဝေနာသဘောရှုခိုင်းလဲဆိုရှုရတဲ့ရည်ရွယ်ချက်၃မျိုးပဲဒါလေးလည်းတော်တော်ကောင်းပါနံပါတ်1ရည်ရွယ်ချက်ကတော့ကမ္မဋ္ဌာန်းဆရာတော်ကြီးများကခန္တီတောင်ရစိတ်ဒီရည်ရွယ်ချက်နဲ့ဒုက္ခဝေနာဆိုကိုယ်ခန္ဓာကိုယ်ကဖြစ်တဲ့ဒုက္ခဝေနာသိခံရှုရတာသူများသိခံရှုရတော့ ခန္ဓာကိုယ်ကြီးလည်းသိခါရတယ်ကိုယ်စိတ်ကိုလည်းသိခါရတယ်အဲ့ဒီလိုကိုယ်ကိုယ်ကိုသိခါနိုင်တဲ့ပုဂ္ဂိုလ်ကဘယ်သူမှမသိခါနိုင်တယ်မှတ်တာကိုယ်ကိုသိမခါနိုင်ဒီဘုန်းကြီးဒီလူဘယ်သူမှသိမခါနိုင်အဲ့ဒါတော့သိကြတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီခန္ဓာကိုယ်မှာဖြစ်ပေါ်လာတဲ့အခန့်ခက်တဲ့ခံစားမှုတွေပေါ်လာသိခံပြီးရှုရပါသိခံမှုရှုနိုင်လေလေသိခံမှုအားကောင်းလေလေ အဲ့ဒီသိခံမှုအားကောင်းမှုအတွက်ရှုခိုင်းတာပြဒနာတွေလည်းကြုံမယ်လူလောကနေနော်ဟုတ်လားနေစဉ်နေစဉ်ဘဝနေစဉ်ဘဝခဏလာဘယ်လိုနေရမလဲဆုံးမပါဒါပဲဒီဒီတကယ်ကြင်ကြံထားရင်နေစဉ်ဘဝမှာတကယ်သိခံနိုင်တာတကယ်သိကြင်ကြံမထားရင်ဒုက္ခဥနာတကယ်ကိုသိခံပြီးတကယ်ကြင်ကြံထားရင်ဉာဏ်လည်းဖြစ်ရမှာပေါ့ဗျာဟိုသိခံတော့သိခံနိုင်တာပဲဒါမှမဟုတ်ဝိပဿနာဉာဏ်မဖြစ်ဘူးဆိုရင်လည်း ဟမကြသေးဘူးဝိပဿနာဉာဏ်ဖြစ်မှပုံပြီးသိခနဲ့အာကောင်းတာဝိပဿနာဉာဏ်မဖြစ်မှသိခနဲ့အာမကောင်းနောက်နံပါတ်1ကဒီဒုက္ခဝေနာယီဒီခန္ဓာကိုယ်ရဲ့ဒုက္ခသဘောတဘာဝတွေကိုယ်တိုင်နားလဲဩခန္ဓာကိုယ်ရဲ့ငါဒုက္ခလို့ထင်နေတာပဲဘယ်မှာလို့ဒုက္ခတစ်ခုမှမရှိဘူးဒုက္ခကြီးပါလားဘုဒ္ဓခောကအရန်ကောရောအဓိကနာကိုရဒုက္ခပေါင်းစုံတွေစုဝေးရနေရာကြီးနေရာကြီးပဲ ဘုဒ္ဓကောယံကောဘုအာရိနောဒီခန္ဓာကိုယ်ရဲ့ဒုက္ခသဘောမြင်လာအပြစ်မြင်လာတော့ဣတိမသမေကာယဝိရာအာဝရဥပ္ပစ္စန္တိဒီခန္ဓာကိုယ်ကြီးဟာယောဂဝင်တာကြီးဖြစ်တဲ့နေရာကြီးပဲယောဂဝင်တာအစုဝေးတဲ့အရတ္တေတာကြီးပဲသဘောပေါက်လာဒုက္ခခန္ဓာကိုယ်ကြီးကဒုက္ခသဘောသဘောဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့တာသူတော်ကောင်းနေကြတော့အရိယာ မညာဖွညာနေရသွားတယ်ပေါ့မလို့ကျင်တော့ဘာဖြစ်လို့ခန္ဓာကိုယ်ရဲ့ဒုက္ခသဘောတွေသူသိထားတယ်ဒါကြီးကိုလွတ်ချခြင်းတယ်သူတို့ကကိုယ့်ကိုယ်တည်ပြီးကိုယ့်ကိုယ်တတ်တည်ရတဲ့ထုံးစံလည်းမရှိဘူးသူ့တဘာဝအတိုင်းပဲလက်ခံတယ်ဒီဒုက္ခသဘောတွေဖြစ်လာလေခန္ဓာကသူတို့ကတကယ်တာရိကုံနဲ့ပြည့်စုံတယ်သူတို့ကတော့မညာဖွညာရသွားတကယ်တာရိကုံနဲ့ပြည့်စုံတယ်ဘုန်းကြီးတို့ကတော့ဒီမညာဖွညာမရသေးတဲ့ပုံကောများကြတော့အခိုက်အတန့်ပဲသိခံနိုင် ကိုကတော့တစ်သက်လုံးသိခံနိုင်တယ်နိဗ္ဗာန်မရောက်မချင်းသိခံနိုင်တယ်ခန္ဓာပရိနိဗ္ဗာန်မဖြစ်ပြီးတော့ခါကျနံပါတ်3ကဒီဒုက္ခသဘောတဘာဝတွေသိမြင်ပြီးတော့တတိတမာတွေဖြင့်ကြော်လွှားသွားတာမျိုးကိုယ်တိုင်ကိုကြမြင်စေခြင်းတို့ဘုန်းကြီးတို့ကဒီဒုက္ခဝနာရှုခိုင်းတာပေါ့ဗျာဒါကတော့ဘုန်းကြီးတို့ဒီမတ်စုဘောရအကြံမြင်ပြောတာပေါ့ဗျာအဲတော့ဒုက္ခဝိနာကဘုန်းကြီး ဝေဒနာပေါ့လေဒုက္ခဝနာတော်ဖြစ်တော့ဝေဒနာကဖျားဟောတာက၉မျိုးပေါ့အခြေခံအနေနဲ့က၃မျိုး၃မျိုးပေါ်မှာခုနသာမိတနိနိဒာမိတဆိုတဲ့နှမျိုးနှမျိုးစီပြောတော့အဲဒီ6မျိုးနဲ့9မျိုးပေါ့နောက်တစ်ခုရှိသေးတယ်ဆဆကတုတ်အဲ့ဒီမှာလည်းဝေဒနာရှိသေးတယ်နော်ဓာရ6ပါအာယုံ6ပါပေါ့မျက်စိနဲ့ကိုယ့်ရဲ့မျက်စိအကြည့်ဓာတ်လေးနဲ့ အစင်တစ်ခုကိုပေါ့ဗျအစင်အာယုတစ်ခုပေါင်းစုံတိုက်ဆိုင်မိလာတဲ့ခါမှာဝိညာဉ်စိတ်ဖြစ်တော့မြင်သိစိတ်ဖြစ်တော့ဒါဝိညာဉ်ပေါ့အစင်ယူပါယူရမျက်စိရယ်အစင်ယူပါယူကိုမျက်စိလာတိုက်ဆိုင်ပေါင်းစုံလာတဲ့ခါမှာသက္ခဝိညာဉ်စိတ်ဖြစ်တယ်အဲ့ဒီသက္ခဝိညာဉ်စိတ်ဖြစ်တဲ့ခါကျတော့ဒီ၃မျိုးပေါင်းစုံမှုတဲ့အချင်းဆိုပြီးတော့ပြောတယ်ပေါ့ဗျာမြက်ကိုမျက်စိကြည်တာရယ်အစင်ပေါင်းစုံလာမြင် မြင်သိစိတ်ဖြစ်တယ်ဒီသုံးယုံပေါင်းစုံတဲ့အချိန်မှာနောက်ကစကုတံဖတ်တာဖြစ်တယ်စကုတံဖတ်တာဆိုတာမျက်စိကြောင့်ဖြစ်တဲ့အတွေ့အထိပဲဒီဖတ်တာလေးကနေပြီးတော့တွေ့ထိပေးလိုက်တယ်နော်ဖတ်တာလေးတွေကတွေ့ထိပေးလိုက်တဲ့ခါကျတော့နောက်ကပါလာလေကောင်းတာလေးတွေ့ထိပေးလိုက်ရင်နောက်ကဒုက္ခဝေနာဖြစ်မယ်ဆေခုတံပဒနာပဲမကောင်းတဲ့အာယုံလေးကိုတွေ့ထိပေးလိုက်ဒုက္ခဝေနာဖြစ်တယ် ကောင်းတာလည်းမဟုတ်ဆိုးတာလည်းတာမန်အာယုံအတွေးထိပေးလိုက်ဥပိ္ပခဝေနာဖြစ်တယ်ဒါကြောင့်သက္ကုတံဖတ်တသဝေဒနာအဲ့မှာဝေဒနာ6မျိုးပေါ့သက္ကုအကြောင်းပြုပြီးဝေဒနာဖြစ်မယ်နာဟုအကြောင်းပြုပြီးဝေဒနာဖြစ်မယ်ဟုတ်မှာဝေဒနာ6မျိုးပေါ့သောတာတံဖတ်တသဝေဒနာပေါ့နှာခေါင်းအကြောင်းပြုပြီးပြဝေဒနာဖြစ်တယ်ဒါခန္ဓာတံဖတ်တသဝေဒနာရှားဟုအကြောင်းပြုပြီးတော့ဝေဒနာဖြစ်တယ်စေဝံတံဖတ်တသဝေဒနာ ကိုယ်ကြီးကိုခန္ဓာကိုယ်ကြီးတွေ့ထိမှုကိုအကြောင်းပြပြီးတော့ဝေဒနာဖြစ်တယ်ကာတံဖတ်တာဝေဒနာနောက်မနောဘဝင်အကြည်ဓာတ်နဲ့စိတ်ဖြင့်ကြံတွေးစားယုံနာအစုံပေါ့အဲ့ဒီနှစ်ခုပေါင်းစုံတဲ့အခါကျမနောဝိညာဉ်စိတ်ဖြစ်တယ်အဲ့ဒီမနောဒီသုံးပါးပေါင်းစုံတဲ့မနောတံဖတ်တာစိတ်ထဲကစိတ်တသိက်ထဲကစိတ်ထဲကအတွေ့အထိတွေဖြစ်တယ်ဒီစိတ်အတွေ့အထိတွေကလည်းကောင်းတာတွေ့ထိပြင်မယ် ကောင်းတဲ့ဝေဒနာဖြစ်မယ်မကောင်းတာတွေးထိပြီးမယ်မကောင်းတဲ့ဝေဒနာဖြစ်တယ်အကောင်းဆိုတာမန်ခံစားမှုမျိုးတွေးထိပြီးတော့ဥပ္ပခာဝေဒနာဒီဟာတွေကသိထားမယ်နော်ဒီ द्वार 6ပါအောင်6ပါဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိလိုက်ဝိညာဉ်တွေအသိစိတ်တွေဖြစ်တယ်ဒီသုံးမျိုးပေါင်းစုံလိုက်ဖတ်တာဖြစ်တယ်ဖတ်တာဆိုတာစေတသိက်အတွေ့အထိလေးကောင်းတဲ့အောင်တွေ့ထိပြီးဟိုမှာဒုက္ခဝေဒနာမကောင်းတဲ့အောင်ဖြစ်တွေ့ထိပြီးဒုက္ခဝေဒနာမြင်တဲ့ မျက်စိမှာဖြစ်ဖြစ်နားမှာဖြစ်ဖြစ်ဒါပြဒီသုံးမျိုးအများအားဖြစ်မှာပဲအဲ့ဒီရတယ်ဝေဒနာမမှတ်နိုင်တော့ကတဏှာလာတယ်ပေါ့ဗျာဝေဒနာကြောင့်တဏှာဖြစ်တယ်ဝေဒနာပိစတဏှာဆိုခုနဓာရင်းနဲ့အတူတူပဲအဲ့လိုမှတ်ထားမယ်နော်အဲတော့ဒီတော့လို့ဆိုတော့ဝေဒနာကဟုတ်လား6မျိုးပဲပြောတယ်ဒီကျုပ်တော့ဒီကြောင့်ဝေဒနာ16မျိုးပြောတာပေါ့ဗျာသကုတံပတ္တကြောင့်ဖြစ်တဲ့ဝေဒနာဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာ3မျိုး သောတာတံဖတ်တာသောတာကြောင့်နားကိုမိပြီးဖြစ်တဲ့ဝေဒနာ၃မျိုး၃မျိုး၃မျိုးစီ6 3 4 18ပေါ့ဗျာ18ဒီတော့မှာတော့ဝေဒနာ6မျိုးပဲပြောသွားဒါလေးသိသွားပြီဆိုတော့ဘုန်းကြီးကဘာပြောကြင်လဲဆိုဘုရားကဒီမာသရိပန်တော့မှာအစပိုင်းမှာဘာဟောတာလဲဆိုဝိနည်းလောကေဘိဇာဒေါမနတံတတိပဌံတရားတွေရှုမှတ်တခါကာနုပဒနာပဲရှုရှုဝေနာနုပဒနာရှုရှုစိတ်ရှုရှုဓမ္မသဘောပဲရှုရှု ဘာတွေမဖြစ်ဖို့ရှုတယ်လဲဆိုဘိဇာဒေါမနအဘိဓာဒေါဘဒေါမနတာဒေါသဒါတွေကိုပယ်ဖို့အတွက်တရားရှုတာနော်ဒီတော့ပြောချင်တာကကာယ ानु ပဒနာတတိပဌာမဲ့ရှုရှုဝေဒနာ ानु ပဒနာတတိပဌာရှုရှုစိတ်တာ ानु ပဒနာဓမ္မ ानु ပဒနာသဘောတရားလေးပဲရှုရှုဘာလို့သူကပယ်ဖို့ရှုတယ်လဲဆိုအဘိဇာဆိုရယ်လောဘဒေါမနတာဆိုရယ်ဒေါသဥဆောင်တဲ့ ကိလေသာတရားတွေနိဝရဏကိလေသာတရားတွေပယ်နိုင်ဖို့အတွက်တရားတရားတွေကိုကျင့်ရတာပြောချင်တာဝေဒနာချုပ်အောင်ပြောက်အောင်ရှုဖို့တဲ့ဒီဝေဒနာမှာ ဖြစ်နေတဲ့လောဘဒေါသကိလေသာတွေနိဝရဏတရားတွေချုပ်အောင်ပယ်အောင်ဒီမျိုးရှုတတ်တယ်ရှုမှတယ်ဒါလေးမှတ်ထားဖို့ဒါဆိုအပြင်သူကဝေဒနာချုပ်အောင်ရှုရမယ်ဝေဒနာပြောက်အောင်ရှုမှဒီလိုထင်တာလို့ဒီဝေဒနာပေါ်မှာဖြစ်နေတဲ့ နော်နိဝရဏလို့လည်းခေါ်တယ်ကိလေသာလို့လည်းခေါ်တယ်လောဘဒေါသကိလေသာတွေနိဝရဏတွေပယ်ဖို့၊ကွာဖို့၊ချုပ်ဖို့ရှုမှတ်တယ်ရှုမှတ်ဖို့အရေးကြီးတယ်ဒီလိုလေးမှတ်ထားပါမယ်နော်နောက်ဝေဒနာမျိုးစားတွေဘုန်းကြီးကဘလောက်ပဲကွဲသွားလို့နေနေအချင်းချုပ်လိုက်တဲ့အခါကျတော့နည်းနည်းပဲရှိတာပေါ့ဗျာနော်အချင်းချုပ်တကအများကြီးမရှိဘူးအချင်းချုပ်လိုက်တဲ့အခါကျဘာဖြစ်လဲဒုက္ခဝေဒနာ ဒုက္ခဝေဒနာဥပိ္ပခာဝေဒနာဒီသုံးမျိုးပဲရှိတာလေဒါလေးတော့မှတ်ထားပါဗျာဒီသုံးမျိုးကတော့ကိုယ်ကသိထားမှာပေါ့အဲတော့ကိုယ်စိတ်ချမ်းသာစရာအာယုန်နဲ့တွေ့လာတဲ့ခါကျတော့ဒီချမ်းသာစရာအာယုန်ခံစားနေအာယုန်ရဲ့ရတာခံစားနေတဲ့ဒုက္ခဝေဒနာဖြစ်တယ်အဲ့ဒီဒုက္ခဝေဒနာလေးနိမန္နမှာရှုတာနိမန္နမှာမရှုတတ်ဘူးဆိုရင်ခုနကဘုန်းကြီးပြောခဲ့တယ်အဲ့ဒီဒုက္ခဝေဒနာမှာလောဘဖြစ်လာတတ်တယ် ကိုယ်စိတ်ဆင်းရဲစရာအာယုန်နဲ့တွေ့ကြုံလာတဲ့ကစိတ်ဆင်းရဲစရာအာယုန်ရဲ့အရသာကိုခံစားတတ်တဲ့သဘောလေးကဒုက္ခဝင်တာပဲဒီဒုက္ခဝင်တာဖြစ်လာရင်ဘုန်းကြီးတို့ရှုတတ်မရှုတတ်လို့ရင်ဘာဖြစ်လဲဒေါသဖြစ်တာပေါ့ဗျာနောက်ဆုံးဥပိ္ခာဝင်တာကိုယ်စိတ်ချမ်းသာတယ်လည်းမဟုတ်ဆင်းရဲတာလည်းမဟုတ်ဘူးအဲ့ဒီလိုမဟုတ်တဲ့တာမအာယုန်နေနဲ့တွေ့ကြုံလာတဲ့ကဆင်းရဲတာမဟုတ်တဲ့ချမ်းသာတယ်မဟုတ်တဲ့အာယုန်ရဲ့အရသာခံစားတတ်တဲ့ဥပိ္ခာဝင်တာဖြစ်ပါတယ် အဲ့ဒီဥပ္ပခာဝေဒနာမရှုတတ်ရင်သူကမောဟဖြစ်တယ်ဒီအာယုနဲ့ द्वार တွေးဆုံမိတိုင်းတွေးဆုံမိတာခုနဆဆကတော့ပေါ့ဝေဒနာ၃မျိုးဖြစ်ပေါ်လာလေရှိပါတယ်အဲ့ဒီဝေဒနာ၃မျိုးပေါ်မှာဖြစ်နေတဲ့လောဘဒေါသမောဟအစရတဲ့ကိလေသာတွေကိုပယ်ရှားနိုင်ဖို့ခဏတာပယ်ရှားနိုင်ဖို့ကြာကြာပယ်ရှားနိုင်ဖို့လုံးဝပယ်ရှားနိုင်ဖို့ရည်ရွယ်ချက်နဲ့ဘုန်းကြီးကဝေဒနာကိုစနစ်တကျရှုရတာ ဝေဒနာဆိုတာခုနလည်းပြောပြီးခုလည်းထပ်ပြောပါမယ်ဝေဒနာဆိုတာဘာလဲဆိုတော့သူကဥပမာပေးကြတာတော့ဗောဗျာဟိုရှေးတုန်းကဘယင်ဘယင်ရဲ့စားတော်တွေကိုချက်ပြုတ်တတ်တဲ့ပုဂ္ဂိုလ်စားတော်ကဲလို့ခေါ်တော့စဖို့မူပေါ့သူကကောင်းမွန်ချက်ပြုတ်စီမံပြီးတော့ဆက်တာလာတဲ့စားတော်ဆရာတွေဘယင်ကြီးကအပတရစားတော်တာအဲ့ဒီဥပမာပေးထားတယ် ဘယင်ကြီးကခံစားမှုမျိုးကောင်းတဲ့အာယုဆိုတော့ကောင်းကောင်းမွန်မွန်စားတော့ခံစားတာမကောင်းတဲ့အာယုဆိုတာမကောင်းတဲ့အာယုအပြစ်ပြောမှာပေါ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဒီလိုအာယုတစ်မျိုးရှိတယ်အိစ္ဆတအိစ္ဆတမေစ္ဆတအာယုခေါ်တယ်အိဋ္ဌမေစ္ဆတအာယုခေါ်တယ်ဒီအာယုသုံးမျိုးရဲ့အရာဓာတွေကိုပြီးပြီးပြင်းပြင်းခံစားတဲ့သဘောလေးကိုဝေဒနာလို့ခေါ်ပါတယ် အဲ့တော့ဒီမှာဗာဆက်ပြောခြင်းလဲဆိုတော့အဲဒီဝေဒနာနဲ့ပတ်သက်တဲ့တချို့ဟာလေးတွေပေါ့ခုနကတော့ဒီအကျဉ်းချုပ်အနေနဲ့ပြောခဲ့အခုဗာပြောခြင်းလဲဆိုဒီဝေဒနာဟာဝိပဿနာရဲ့အရှုခံအာယုံပဲဒီတရားရှုတဲ့အခါယုတ်တရားနံတရားနှစ်မျိုးရှိတာပေါ့နော်နံတရားမှာ ပါဝင်တဲ့စေတသိက်တရားပဲဒီဝေဒနာ နန္တရားဖြစ်တဲ့ဝေဒနာကိုရုပ်တရားနဲ့ရောထွေးပြီးတခါတလေဘုန်းကြီးတို့တွေတွေပေါ့နော်ဘုန်းကြီးတို့လည်းငငယ်တော့အဲ့လိုသွားသွားတွေးမိတယ်မှတ်မိမှတ်သားထားတယ်လွဲနေတယ်အဲ့ဒါလေးတိတိကျကျမှတ်ထားမယ်ရုပ်တရားတွေကဖောက်ပြန်မှုကြောင့်ဒီခန္ဓာကိုယ်ကညောင်းနေညာတယ်ကြိုက်တယ်အောင့်နေတောင့်နေပူတယ်အဲ့ဒါကိုဝေဒနာလို့ထင်နေတယ်ဒါဝေဒနာမဟုတ်ဘူးနော်အဲ့ဒါမှတ်တာယောဂါလို့တော့ပြောနိုင်တယ် ရုပ်တရားဖောက်ပြန်လို့ယောဂဖြစ်တယ်ဒီလိုပြောလို့ရဒီညောင်းမှုကြိုက်ခဲမှုခံစားနေတာကိုမှဝေဒနာလို့ခေါ်တယ်ဒါလေးမှတ်ထားညောင်းတာကိုခံစားနေမယ်ကြိုက်တာကိုခံစားနေမယ်ပူတာကိုခံစားနေမယ်အဲ့ဒါမှဝေဒနာညောင်းတဲ့သဘောပူတဲ့သဘော အောင့်တဲ့သဘောတောင့်တဲ့သဘောတော့ဒါတော့ရုပ်ပဲရုပ်တရားပဲဒါရုပ်ဖောက်ပြန်နေတဲ့သဘောပဲအဲ့ဒီဖောက်ပြန်တာကိုခံစားနေတာမှဝေဒနာလို့ခေါ်တယ်ဒီလိုလဲမှတ်တာနော် ဒီတော့ဝေဒနာနံတရားဖြစ်တော့ဝေနာရှုမှတ်တဲ့ခါမှာရုပ်တရားတွေရုပ်တရားကိုရှုတာတွေပိုခက်တယ်ဗျဒါကြောင့်ဘုန်းကြီးတို့စမှတ်ခါစားပုံကုန်များဆိုရင်တော့ကာယနုပါဒနာဘိုင်းကိုညှိုးရတယ်အနာဘာနာရှုမလားဓကမထာရှုမလားဒါတွေကိုရှုခိုင်းရတယ်ဝေဒနာမနိုင်ဘူးရှုမှတ်ဖို့ခက်တယ်အခုဆိုယောဂီတွေတချို့ဆိုတပတ်လောက်ကြာလောက်မှတွန့်နေနေမခံနိုင်ဘူးဟိုဆောဆုံးကတော့တဏှာကြီးလောက်ဆိုဟုတ်နေတော့ဘုလိုကို တခါတလေဒီကနေထိုင်ကြည့်ရတယ်တော့သိတာတယ်နာသူကတိတ်နာခြင်းလည်းမျက်နာရှုံလာအကုန်လုံးဒီတိုင်းမှာဘုန်းကြီးတို့ငယ်ငယ်လည်းဖြစ်ခဲ့ဘူးလေဟိုတင်းကိုကြိတ်မိတ်ခံစားပြီးမှတ်တာမျိုးတွေဖြစ်တယ်ဒါမမှတ်တိုင်ရလို့ဖြစ်တတ်တော့နော်အဲတော့မှတ်တယ်အဲတော့ရုပ်တရားကိုရှုရတာဒီဝိညာဉ်ပုတ်ခက်တယ်ဝိညာဉ်ကို ဟိုရှုတိမဖို့ခုနယုတ်တရားရှုတာတဲ့ပုတ်ခတ်တယ်ဒါပေမဲ့လို့နန္တရားတွေထဲမှာတော့ဝေဒနာတော့အခြားနန္တရားစိတ်တို့နော်စေတသိက်သဘောတရားလေးတွေလို့ရှုမှတ်တာတဲ့ပုံလွယ်ဘာဖြစ်လို့ तू ကထင်ရှားတော့ဒါကြောင့်မို့ယုတ်တရားကိုရှုပတ်ဖို့ဟောပြီးရနောက်ပိုင်းဗုဒ္ဓဝေဒနာရှုမှတ်နေဟောတာအဲ့ဒါလေးလည်းမှတ်ထားဖို့ ပြီးတော့ကမှဘုန်းကြီးတို့ကဘာပြောကြင်လဲဆိုတော့ဒီဝိညာရှုမှတ်တဲ့သဘောလေးတွေကိုစပြောပါမယ်ဝိမာရီဝိညာရှုမှတ်တဲ့ပြောတဲ့အခါကျငကုလပိတာတုတ်ကိုဘုန်းကြီးတို့ကိုးကားပြောရတော့ဗျအဲ့ဒီတုတ်တိုင်းကိုဘုန်းကြီးပြန်ပြောပါမယ်နော်ဟိုနည်းနည်းတော့နားလေထားဖို့တော့လိုတော့ဗောလေငကုလပိတာတို့ငကုလမာတာတို့ဆိုတာကဖះနဲ့အရင်ဒီကျွမ်းဝင်တဲ့နေရာမှာအေးတဲ့ရတယ်ဒီလင်းများအဖိုးကြီးဖွားကြီးနှစ်အောင်တော့ဖះနဲ့အင်မတန်ရင်းနေတယ် ဘောကပေါင်းများစွာအမေဖေးတွေဦးကြီးဦးလေးတွေဒါတွေတော်ခဲ့တာအတော်တွေဖွားတွေဒီလိုတော်ခဲ့တဲ့အတွက်ရင်းနှီးတယ်ဘုရားနဲ့တွေ့တွေ့ဘုရားနဲ့တွေ့တွေ့ခြင်းတရားဟောလိုက်တော့သောတာပန်ဖြစ်တယ်နောက်ပိုင်းမှာဘုရားရံပန်းရံခံလာတယ်သူကသားချင်းလိုဗုဒ္ဓကိုရင်းနှီးတာချစ်ခင်တယ်ဒါကြောင့်မလဲနောက်ပိုင်းပွင့်ဝင်လင်းပြောတဲ့အတွက်ဣတိတဲ့ပေးတော်မူတယ်အသက်ရွယ်ကြီးလာတဲ့ချိန်ငကုလပိလာတကာကြီးအသက်ရွယ်ကြီးလာတဲ့ချိန်ဘုရားသူတို့မျိုးရောက်လာတယ် သူတို့မြို့ရောက်လာတော့သူတို့မြို့သူတို့ရဲ့တိုင်းပြဘက်ကအတိုင်းသူသူမာရကိရမြို့ရဲ့အနီးဘေဒကရာဆိုတဲ့မိဂရာဝန်တော်ထဲမှာမိဂရာဝန်ကဘုန်းကြီးတို့ဓမ္မစကြာဟောတဲ့မိဂရာဝန်တစ်မျိုးနော်ဣတိပတနာမိဂရာဝန်အခုသူသူမာရဂိရာမျိုးအနီးမှာရှိတဲ့မိဂရာဝန်ကကြတော့ဘေဒကလာမိဂရာဝန်လို့ခေါ်တယ်အဲ့ဒီတောထဲမှာတရင်သုံးတယ်သူတို့နေတဲ့မြို့နဲ့ဒီတောတာဝေးတာ အဲ့ဒီအချိန်မှာဘုရားကြွလာတဲ့အချိန်ဂါရီကအသက်ကကြီးနေကျမ်းမာရမကောင်းဘူးဒါဘုရားဆိုတော့သားလို့ရင်းနှီးတာသူ့စိတ်ထဲမှာသားပဲအောင်မိတယ်သူ့သားတယောက်ရှိပါတယ်ဘုရားကိုသားကြီးလို့အောင်မိတယ်သူ့သားငကုလလို့ခေါ်တယ်ဒါကြောင့်မို့ရှေးတုန်းကအတုံးလုံးတိုင်းတောင်းတာသားနာမည်ငကုလဆိုငကုလအဖေပေါ့ဗျာဗမာလိုပြန်ငကုလပိတာလို့ခေါ်တယ် နဂုလရဲ့အမေကိုနဂုလမာတာခေါ်တာဒါပဲသူ့သားသူ့သားချင်းရှိတယ်ဖះကိုတွေ့တဲ့ကသားကြီးလို့ချစ်ခင်တာအသက်ရွယ်ကြီးလာတော့ဖះပြန်ရောက်လာတယ်တွေ့လဲတွေ့ကျင်တယ်အသက်ကြီးလာတော့နောက်တော့တွေ့ခွင့်ရှိတော့မှမဟုတ်ဘူးဒီစိတ်တွေလည်းဖြစ်တာပေါ့နော်ဒီအသက်ရွယ်ကြီးလာတဲ့ပုဂ္ဂိုလ်ဒါမျိုးတွေဖြစ်တတ်ပါမြတ်စွာဘုရားရောက်လာတော့သွားကျင်တယ်ပြီးတော့ဘုရားကျောင်းလည်းဝေးကြီးသွားမှာပြီးတော့ဒကမကြီးကမသွားစီခြင်းမရှင်တော့နေမကောင်းမှုမသွားနဲ့တော့ ဟိုပြောတဲ့သဘောရှိမှာပေါ့ဘုန်းကြီးစဉ်းစားကြည့်အဲ့တော့ဓမ္မကြီးကချက်ပြုံနေတော့ तू ကတိတ်တိတ်လို့ဓမ္မကြီးမသိအောင်တဝင်းထောက်ပြီးတော့ကြောင်းအောင်သွားတာပဲမောတော့မောမှာပေါ့သူကမြအသက်ကကြီးတော့ဘုရားသည်ရောက်လာတယ်ဘုရားတွေ့တော့လေစိတ်ထဲချမ်းသာအေးချမ်းတော့ပေါ့အေးချမ်းတောင်းဝင်းလေးချကြော့ကြော့ပြီးတော့ရှောက်ထားပါတယ်ဘာလျှောက်လဲဆိုမြတ်စွာဘုရားတပည့်တော်အသက်အရွယ်ကြီးလို့အိုမင်းမဆွမ်းဖြစ်တဲ့အရွယ်ရောက်နေပါပြီ အသက်ကြီးလာတော့အိုမင်းမစွမ်းဆိုတာအဲ့ဒါလေးလည်းမှတ်ထားနော်အိုးလိုက်မင်းမစွမ်းတော့ဘူးလို့ပြောတာတဲ့ဟိုတကဆရာကြီးတခင်ကိုကိုရောမဲအဲ့လိုမှတ်ကိုစွမ်းနေတယ်ပြီးသွားမမာတယ်နော်တခါကြီးရှိမှရှောင်းကြီးတွေပါတယ်သွားမှလည်းခါနာနဲ့ဒူးနာနဲ့အဲ့လိုဖြစ်တတ်ကိုမစွမ်းနိုင်တော့သားနေတာကောင်းတယ်ဘုန်းကြီးတို့လည်းဒီတိုင်းပဲငုံလုံးကတော့မဟုတ်တော့ တခါတလေကိုကမထင်မှဖက်နဲ့သွားလို့လိုက်ခါနာသာဒူနာတော်တော်နဲ့မပြောက်ဘူးနော်ဒါကြောင့်ဒကာကြီးတို့ဒမကြီးတို့ဒီတရားလေးနဲ့နေကြပြီနော်တတိလေးနဲ့နေရမယ်အခုငကုလပိတာဒကာကြီးကရှောက်တယ်တပီတော့တွေ့ရကြည်လို့အိုမင်းမစွမ်းဖြစ်တဲ့အရွယ်ရောက်ပါပြီတဲ့အရွယ်သုံးမှမှ နောက်ဆုံးအရွယ်ရောက်ပါပြီသူရှောက်တာတကူလုံးနဲ့တပီရတကူလုံးကမပြတ်နာကျင်ကြိုက်ခဲနေနော်အသက်ကြီးလာပိုတိတာတယ် ဝုဏနာဒီနာနာဝုဏအောင်ဒီနာကိုတယောက်တည်းဖြစ်တယ်ထင်တယ်မဟုတ်ဘူးလူတိုင်းဖြစ်တာကိုတယောက်တည်းမထင်နဲ့အကုန်ဖြစ်တာဟုတ်အဲဒီလိုနာကျင်ကြိုက်မပြတကိုယ်လို့နာကျင်ကြိုက်ခဲနေပါလေရှင်ပြတဲ့အဲတပီးတော်ဟာတဲ့မြတ်စွာဘုရားနဲ့ဒီတန်ဃာတော်များကိုဖူးမြင်ဖို့နောက်မှမလွယ်တော့ပါဘူးတဲ့ဒါနောက်ဆုံးဖြစ်ခြင်းလည်းဖြစ်ပါလိမ့်မယ်ဒါကြောင့်မို့တပီးတော်ကိုတဲ့ဆုံးပါပါတဲ့တပီးတော် ਨੇ ဆက်ဆက်တဲ့တင့်တော်တဲ့တရားဟောကြားတော်မူပါရှင်ဗျာလို့မြတ်စွာဘုရားလျှောက်ထားတာပဲဒီတော့မြတ်စွာဘုရားမိန့်တဲ့စကားလေးကောင်းပါတယ်တကားတဲ့တကားလျှောက်တဲ့အတိုင်းမှန်တယ်တဲ့အသက်ရွယ်ကြီးလာရင်ဒီလိုခန္ဓာကိုယ်ရနာကျင်ကြိုက်ခဲနေတာမှန်တယ်တဲ့ဒါဖြစ်တာပဲအဲ့မှာတော့ဘုရားဥပမာတွေနဲ့ပေးသေးတာပေါ့ဗျာနော်ဒီခန္ဓာကိုယ်ရဘာနဲ့တူလဲကြက်ဥမြောင်ကျုံမြောင်ပေါ်မေးပါလေးနဲ့ဥထာလို့ပဲထိခိုက်လိုက်ရင်ကိုယ်ရသွားတာပဲအဲ့လိုပဲ နည်းနည်းထိလိုက်နေတယ်အသက်ကြီးလာဟိုနာနာဒီနာနာဒီဟိုနာဟိုဒီနာပျက်စီးကုန်တာဟိုဒါကိုပြောပါတယ်အဲ့ဒီလိုဟာလူတိုင်းဖြစ်တာဒကာကြီးပြောက်တဲ့ဖြစ်တာမဟုတ်ဘူးအဲ့ဒီလိုဖြစ်နေတဲ့ခါမှာငါအနောယောဂကိန်းငါမှာဘာအနောယောဂမှာမရှိဘူးလို့ဒီလိုမတိမနာလေနားမလဲတဲ့ပုံစံတရားပြောတာပဲအဲ့လိုနာကျင်ကက်ခဲမှုတွေဖြစ်လာရင်ပထမဘုန်းကြီးဖျားအောင်တိုင်ပြောမယ်နော်ပြီးတော့မှကျင့်တဲ့နည်းလေးနဲ့ပတ်သက်ပြီးပြောမယ် အဲ့ဒီနာကျင်ကြိုက်ခဲမှုတွေဖြစ်လာရင် ကိုယ်သာနာသည် စိတ်မနာစေနဲ့ကိုယ်သာနာသည်စိတ်မနာအောင်ကြင်ရမယ်ဒီလိုမိတ်လိုက်တာပဲအဲ့ဒီခါကျတော့ဒီတကားရလည်းသူ့ကိုတရားဟောတယ်ဆိုဝမ်းမြောက်ဝမ်းသာဖြစ်တော့ဗျာဒီကျင့်နည်းတွေမမေးဘူးမေးရကောင်းမှလည်းမသိဘူးအဲ့လိုဖြစ်တာနော်ဘုန်းတို့ကယောဂီတွေလည်းတရားမှန်းတော့ဒီလိုပုဂ္ဂိုလ်တွေဘယ်လိုကျင့်နေကြလဲမသိဘူးလာလဲတရားမမေးချောမေးရမယ်နော်တကားကြီးတို့တော့အာမနာနဲ့ ကိုယ့်အကိုရန်လုံနေရတာတယောက်တည်းထိုင်းငုံနေဦးကြီးဒီလိုနားနေလို့ဘယ်သူမှလည်းလာလုံးပေးမှာမဟုတ်ခုလိုနားနေတဲ့ခါမျိုးမေးရတယ်မေးရင်မှဟိုကမ္မဒန်းစရာနဲ့ဒါဘလို့ရှုဘလို့ရှုဆိုညွန်ပေးလို့ရမမေးတဲ့ခါကျဘာမှလောက်မြောက်ခုငကုလပိလာတကကြီးကြည့်လေအော် तू ကတရားတော့တောင်းလိုက်တယ်တရားတောင်းပြီးဒီတရားကို तू နားလဲလားနားမလဲလားဘလို့ကျင့်ရမလဲမမေးဖြစ်ဘူးဟောဘုရားဟောလိုက်တော့ဝမ်းမြောက်ဝန်သာသာဓုခေါ်ပြီးတောင်းဝေးလေးကန်အဲ့ဒီနောက်မှာ ရှင်သာရိပုတ္တရာရှင်မြတ်တွေလည်းပါတယ်သူကတန်ဃာတွေနဲ့လည်းရင်းနှီးတာအဲ့မှာရှင်သာရိပုတ္တရာကိုရောမြတ်ကြီးသွားတာသွားကြတော့တယ်အဲ့တော့ရှင်မရှင်သာရိပုတ္တရာကိုရောမြတ်ကြီးကမေးတယ်ဟာဒီကကြီးမျက်နှာရှင်လို့ကြည်လို့တော့ပါလို့ပါလားဘုရားထံကတရားနာခဲ့ဟန်တူတယ်ဆိုဒီလိုမေးတယ်မိတ်တော်မူတာအဲ့တော့သူကလည်းဝမ်းသာရမှန်ပါဗျာဒီလိုပုံကုမျိုးမှမနာဘယ်လိုပုံကုမျိုးနာမှာလဲသူအထူးဟောလိုက်တဲ့သုံးမျိုးပြောတော့တပည့်လို့ဟုတ်လားတဲ့ဗာတရားတွေဟောလိုက်လဲဆို အဲ့မှာဗာတရားအထူးတွေဟောလိုက်တယ်လေအဲသူလျှောက်တဲ့အကြောင်းတွေပြောပါတယ်တပီတော့ဟာတဲ့ဟိုမင်းမစွမ်းပြည့်အသက်ရွယ်ကြီးနေပြီနောက်တော့ဘုရားနဲ့ဒီတန်ဃာတွေတွေးဖို့ခက်ပါတယ်ဗျာဒါကြောင့်ဒီပြောနဲ့တင့်တော်တဲ့တရားကိုဟောပေးဖို့လျှောက်ထားပါတယ်ဗျာအဲ့တော့ဗုဒ္ဓဗာမိတ်လဲလဲဆိုတော့တဲ့ဒီခန္ဓာကိုယ်ကြီးရှိရင်ကိုယ်နာနာကျင်ကြက်ခဲမှုတွေရှိမှာပဲဒီနာကျင်ကြက်ခဲမှုတွေဖြစ်လာရင်ကိုယ်သာနာစီစိတ်မနာစီနဲ့ အခုသာနာစီစိတ်မနာအောင်ကျင့်ရမယ်ဒီလိုမိတ်ပါတယ်ဗျာရှင်သာရိပုတ္တရာကိုလိုမြတ်ဆိုတာကပညာရဣတရေရတဲ့ပုဂ္ဂိုလ်လေတာမန်ပုဂ္ဂိုလ်မဟုတ်ဘူးဒီတော့ချက်ချင်းတန့်တည်တယ်တခါကြီးတဲ့ဗုဒ္ဓကိုပြန်မေးခဲ့သေးလားတဲ့ဘယ်လိုကျင့်ရင်ကိုရောစိတ်ကောနာတယ်လဲဘယ်လိုကျင့်ရင်ကိုသာနာပြီးစိတ်မနာတယ်လဲဘုန်းကြီးတို့ကမ္မထမ်းဆရာပြောဘုန်းကြီးမေကွန်းတကူထပ်ထဲပါဒါကတော့အလုံးသဘောနဲ့တက်သွားတဲ့သဘောမျိုး ဘယ်လိုကြည့်ရင်ကိုရောစေရောမနာတယ်လဲနောက်ဆုံးမေးခွန်းကတော့အရှင်မြတ်ကြီးကပြန်မေးခွန်းတဲ့ထဲမှာမပါပါဘူးဒါကတော့ဘုန်းကြီးတို့အပေါ်ဝိပဿနာဉာဏ်တက်သွားရင်ဒါတွေတွေ့ကြုံတတ်တဲ့သဘာဝလေးဘုန်းကြီးပြောပါပြန်ပြောပါမယ်တခါကြီးတဲ့ဘယ်လိုကြည့်ရင်ကိုရောစိတ်ကောနာပါတယ်လဲဘယ်လိုကြည့်ရင်ကိုသာနာပြီးစိတ်မနာပါတယ်လဲဘယ်လိုကြည့်ရင်ကိုရောစိတ်ကောမနာပါလဲဘုရားကိုပြန်ပြီးမေးခဲ့သေးလား မတခါကြီးမေးခဲ့လားမမေးခဲ့ဘူးနော်နာပြီးပြန်သွားတာရှိတယ်ခုလည်းဘုန်းကြီးတို့တရားစကားလာမလျှောက်တော့ဘုန်းကြီးကတက်တာမေးရမယ်နော်အာမနာနဲ့ဘုန်းကြီးတို့ကဒါသင်ပေးခြင်းလို့မေးတာလက်တွေ့ပိုင်းကလက်တွေ့ပိုင်းသွားတယ်ခုဟာနာတာပဲရှိတာလက်တွေ့ပိုင်းတော့မဆိုင်ဘူးတကယ်နေစဉ်ဘဝမှာနေတတ်ဖို့ဆိုရင်လက်တွေ့ကျင့်ရမယ်ဘုန်းကြီးကျင့်မှလည်းဘုန်းကြီးနေတတ်မှာဘုန်းကြီးမကျင့်လည်းဘုန်းကြီးလည်းမနေတတ်ပါဘူးအဲကြောင့်မို့ကျင့်စီကျင့်ပါတယ် ကျင့်ရင်ခက်ခဲတွေ့မယ်ခက်ခဲတွေ့မေးရမယ်ဒါလေးနားလည်ထားဖို့ပါနော်အဲ့တော့ဒကာကြီးကမမေးကြရဘူးလေဟိုကျုပ်တို့ယောဂီဘုန်းကြီးတို့ယောဂီတို့ဘယ်သူမှလည်းလာမလျှောက်သေးဘူးဟိုမှာဘယ်သူမှလာသူကမမေးကြရဘူးမမေးကြတဲ့ကရှင်သာရိပုတ္တရာပူကတ်တော့ဗျာအရှင်ဗျာဒီတော့မြတ်စွာဘုရားနာသွားနောက်တစ်ခေါက်သွားဖို့ခက်တယ်ဗျာဒီတော့လည်းထိုင်ဖို့ခုဒီခက်လို့ပြောရင်ဒီတော့လည်းဒုက္ခနာခါနာနဲ့ကြာကြာမထိုင်နိုင်ဘူးပြနေနေပါဘူးအဲ့လိုသူကပူကတ်ပြီးတော့ အရှင်ဘုရားပဲဟောပေးပါဆိုဒီစာထဲတော့မပါပါဘုန်းကြီးကဒါသူယူဆကြည့်တော့နောက်တော့သွားဖို့ခက်မှလားဘုရားရှင်အကြာကြီးဟောနေသူထိုင်ဖို့တို့ပြုဖို့ဘုရားရှိသူကိုယူသိပေးရအဲတော့ရှင်ဘုရားပဲဟောပေးပါဆိုရှင်သာရိပုတ္တရာအခုကတ်ထားပါပဲအဲ့မှာရှင်သာရိပုတ္တရာကအိမ်မှာအဲ့တော့တွေမကောက်သူကဘာပြောတပည့်တော်ကတရားနာဖို့ဝေးရလာခဲ့ရတာဘုရားတဲ့မြတ်စွာဘုရားနာတော်ဖို့ဆိုတာတက်ကြီးလာလို့ထိုင်ရထားမလွယ်ဘူးဘုရားနော် အဲကြောင့်မို့အရှင်ဘုရားပဲရှင်းလင်းပြီးဟောကြားပေးပါရှင်သာရိပုတ္တရာပုဂ္ဂဗါရှင်သာရိပုတ္တရာအရှင်မြတ်ကြီးဟောတယ်ပထမဆုံးတော့သူကဘယ်လိုစဟောလဲတခါတော့တဲ့ဘယ်လိုကျင့်ရင်ကိုရောစိတ်ကောနားတယ်လဲဆိုဒါလေးရင်မိတ်ပါတယ်ဒီဘုရားသာသနာတော်မှာသူတော်ကောင်းတွေကိုအရိယာသူတော်ကောင်းတွေတကယ်ကျင့်ကြံနေတဲ့ပုံကိုယ်တွေကိုကမတွေ့ဘူးမမြင်ဘူးတကယ်ကျင့်ကြံတဲ့ပုံကိုယ်တွေ တွေ့ကြုံလာသွားရတယ်နော်တွေ့ရတယ်နော်တွေ့ပြီးတော့တွေ့ရုံနဲ့မပြီးဘူးနော်ဒီမှာမိန်တာအဲ့လိုမတွေ့ဘူးမမြင်ဘူးတချို့ကသွားသွားပြီးကြောဘောဝင်လေးတယ်သွားပြီးကြောတာတော့တွေ့တာတော့မရှိတွေ့ရုံနဲ့မပြီးဘူးနော်တချို့ပုံကိုယ်တွေကတွေ့ပြန်တော့လည်းဘာလို့လဲဆုံးလိကပ်ပြီးပြီးပြန်ရောဒါတွေ့ဘူးပါတယ်ဘုန်းကြီးဒီကမ္ဘာတရားဆရာကြီးနဲ့အတူသွားအထုတ်တကောင်ဆုံးလိကပ်ပြီးဘာလို့လဲဆိုဒီလိုဝယ်ထားတဲ့အိမ်လေးရမှာလားအသားလေး လိမ်မာလာမလားဆိုတာဒါနဲ့ပြီးသွားအဲ့ဒီလိုမဟုတ်ဘူးเนาะဒီဆရာတော်ကြီးတွေသွားရင်သူ့ရဲ့ဆုံးမတရားစကားတွေရအောင်နားတယ်နားမှကိုကကျင့်ဤတွေရတယ်ကျင့်ဤဘုသူတတွေရတယ်ဘုသူတရရမှကျင့်လို့လွဲတယ်ဒီမှာပြောသွားတာကအဲ့ဒီရိယသူတော်ကောင်းကို तू ကမတွေ့ဘူးတဲ့မတွေ့ဘူးတော့အဲ့ဒီရိယသူတော်ကောင်းတရားတွေမနာဘူးတဲ့မနာဘူးတော့လေဒီအကြမြင်ဘုသူတမရှိဘူးဘယ်လိုကျင့်ရမလဲ ဒါမျိုးကြားမြင်ဘူးသူတော့မရှိတော့ကျင်းဒီမကြွညင်ဘူးမလိမ္မာဘူးမယဉ်ကျေးဘူးအဲ့ဒီလိုပုံကုံမျိုးအဲ့ဒီလိုပုံကုံမျိုးကဘာဖြစ်လဲရုပ်တရားကိုငါလို့ထင်မှတ်တာဒီရုပ်ခန္ဓာကိုငါလို့ထင်မှတ်တယ်ဒီတော့ရုပ်ရှိတဲ့ငါလို့ထင်မှတ်တယ်ဒီခန္ဓာကိုယ်ကြီးပေါ့မယ်ရုပ်ရှိတဲ့ငါရုပ်မှာငါမှာရုပ်ရှိတယ်ရုပ်မှာငါရှိတယ်ဒီလိုထင်မှတ်တာဒီကတော့ရုပ်တရားပေါ်မှာငါလို့ထင်မှတ်တာပြောရရင်တော့သူကအတက်ကဒီဒီ 20ပြည့်အောင်လို့ခွဲတာယုတ်တရားပေါ်မှာထင်မှတ်မှု၄မျိုးဝေဒနာပေါ်မှာငါလို့ထင်မှတ်မှု၄မျိုးတင်ညာပေါ်မှာငါလို့ထင်မှတ်မှု၄မျိုးသင်္ခါရပေါ်မှာငါဟုထင်မှတ်မှု၄မျိုးစိတ်ပေါ်မှာငါဟုထင်မှတ်မှု၄မျိုးပေါ့အဲ့ဒါတက္ကာတိ20လို့ခေါ်တယ်နော်အဲ့ဒါတွေကိုရှင်သာရိပုတ္တရာကိုလိုမြတ်အစအစဆုံးစပြီးတော့မိတ်ပါတယ်နော်အဲ့ဒီလိုဒီ ယုံနာနှစ်ပါးခန္ဓာ၅ပါးပေါ့ဥပါဒေဆွဲလာနေတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးပေါ်မှာမထင်မှတ်တယ်ငါလို့ထင်မှတ်တယ်အဲ့ဒီလိုထင်မှတ်ပြီးတော့တရားရှုမယ်ဆိုရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်ဒါဖြေသွားတော့နော်ဒါကြောင့်မို့ဒီဘုန်းကြီးတို့ကဒုက္ခဝနာရှုတော့မှာဆိုအရင်ဆုံးဒိဋ္ဌိခွာရှုဆိုဒိဋ္ဌိခွာရှုဆိုငါခွာရှုခိုင်းတာအဲ့ဒါပြောတာနော်ဒီ ကိုလည်းဟိုခန္ဓာ၅ပါးနဲ့ပြောရရင်ပေါ့လေဟိုမှာပူနာမဲ့တောက်နာမဲ့အေးနာမဲ့တင်းနာမဲ့တင်းပြီးခံစားမယ်တောက်ပြီးခံစားမယ်ပူပြီးခံစားမယ်အဲ့ဒါလေးကိုမှတ်လို့ရတော့ပေါ့ရုပ်ကိုမိုင်းလဲပူတယ်ပူတယ်ခံစားမှုဆိုခံစားနေတဲ့သဘောလေးကိုလည်းမှတ်နိုင်တယ်ဒီပေါ်မှာစိတ်ကိုရောက်ရောက်တော့ချိန်ပေးတာရွယ်ပေးတဲ့သဘောဒါတော့ဝိရိယတို့စေရနာတို့တတိတို့ဒါတွေကသင်္ခါရခန္ဓာပေါ့ အဲ့ဒီပုံမှာလည်းအမှတ်တာလည်းငါသိတာလည်းငါတင်ပေးတာလည်းငါကြိုးစားတာလည်းငါဒီလိုငါနဲ့တွဲမှတ်တာသိတာလည်းငါပေါ့ဒါတော့ဝိညာဉ်နဲ့ခန္ဓာပေါ့ခံစားတာလည်းငါဒီလိုငါနဲ့တွဲမှရင်ကိုယ်လည်းနာတယ်စိတ်လည်းနာတယ်ဒါမြတ်စွာဘုရားမိတ်ဒီမြတ်စွာဘုရားကိုစားပေါ့လေရှင်သာရိပုတ္တရာကြီးဒီလိုမိတ်သွားတာအဲ့ဒီလိုငါခွာပြီးတော့ရှုမှတ်ရင်တော့ကိုယ်သာနာပြီးတော့စိတ်မနာဘူးလို့ဒါဖြစ်ဒီတော့လူကအဲ့ဒါပဲမိတ်တော့ နောက်တန်လှတုတ်ဆိုတာရှိသေးတယ်တန်လှတုတ်ဆိုတာဒီတုတ်နဲ့ကပ်ရပဲအဲ့ဒီတုတ်ထဲမှာじゃဗာမိတ်လဲဆိုတော့ဒီဆူဆူတဲ့ဥပမာပေါ့ညာညောင်ဆူတဲ့ဥပမာမျိုးအဲ့ဒီကじゃတော့တဲ့တောင်နဲ့သွားပြီးတော့ထင်းခုတ်တယ်ထင်းခုတ်တဲ့ကじゃတော့ဆူဆူတယ်ဆူဆူတဲ့ဘယ်တော့မှတော့ဘယ်လိုပြောရမလဲဒီကိလိုနားလည်အောင်ပြောသွားထင်းခုတ်တယ်ဖနက်ကပြဖနက်ကျိုးပြသွားတယ်ပေါ့ပြဖနက်ချိုးသွားဆူဆူတာပေါ့ကိုကဆူဆူတော့ထွင်းစရာအကမပါဘူး မပါတော့ဟိုဆူးပင်မှာရှိတဲ့ဆူးတစ်ချောင်းချို့ပြီးတော့ဒီဆူးကိုထွင်တာအထွင်မတတ်တဲ့ခါကျငကိုဆူးကလည်းမထွင်နောက်တာဆူးတစ်ချောင်းအကျိုးနေတော့အဲ့လိုမျိုးနာတတ်တဲ့နှခါနာဒီဝေဒုက္ခဝိနာခံစားဝေဒုက္ခဝိနာကိုမှတ်တက မမှတ်တတ်လည်းအဲ့လိုကိုယ်ကလည်းနာစိတ်ကလည်းနာပိုးနာတယ်လို့ပြောတာငါးနဲ့တွဲပြီးမှတ်မယ်ဆိုရင်ဟုတ်လားပထမခန္ဓာကိုယ်ကြီးကတော့ကြီးတော့နားနေပါပဲလေစိတ်ကနာတော့ပိုးနာတာပဲ တချို့ဆိုငိုပြီးတော့ပြန်ပြေးတော့ပဲလို့ဝေဒနာမျိုးမမှတ်နိုင်မဲ့နမတ်တဲ့ပုဂ္ဂိုလ်တွေ့ဘူးရလို့ငိုပြီးပြန်ပြေးတော့ချို့ဆိုလုံးဝယူကိုကြောက်သွားတာအဲ့လိုမျိုးဒါကြောင့်ဘုန်းကြီးတို့သီးမခံနိုင်မမှတ်စေခြင်းသီးခံနိုင်မမှတ်စေခြင်းစူးထွင်တတ်တဲ့ပုဂ္ဂိုလ်ကြီးကြီးလိုက်နော်အဲ့တော့စူးစူးပြီးခုနလိုစူးတစ်ချောင်းချိုးတယ်ချိုးပြီးထွင်လိုက်တယ်ဟိုချိုးထွင်လိုက်တော့ဘယ်မှာစူးလာလဲထွက်သွားတယ်နာတော့နာတာပေါ့နိစူးထွက်သွားတဲ့ကတက်တာတော့ကိုကတော့နာနေမဲ့စိတ်ကမနာတော့ဘူး ဒါမျိုးပြောတယ်ဒါကသူ့ရဲ့မူရင်းတုတ်တကယ်လက်တွေ့သွားပါကျွန်တော်ဘုန်းကြီးတို့ခုနဓာတဘတုတ်တို့ခုတုတ်တွေကိုမိညာမိပြောရတယ်အဲဒုက္ခဝိနာမှတ်တော့မယ်ဆိုရင်ဘုန်းကြီးတို့ဘာလုပ်ခိုင်းလဲဆိုတော့ဒီခဏနာပြောပြပါတယ်ဘာလဲဆိုတော့ဒီကိုဒုက္ခဝိနာဘောမှာသိခဏနိုင် မသိခဏနိုင်ဒါလေးကြည့်ရရှုမှတ်ကြည့်လိုက်လေရှုမှတ်ကြည့်တော့ကိုကသိခဏနိုင်တယ်ဆိုရင်တော့မှတ်ပေါ့ဗျသိခဏနိုင်တယ်ဆိုတာဒါဒီကြိတ်မိတ်သိခဏနိုင်တာမျိုး ဒီဝေဒနာလေးကိုစိုက်ကြည့်လိုက်ပေါ့နာရင်နာတဲ့သဘောလေးကိုသိပြီးတော့မှတ်ကြည့်လိုက်ဒီမျက်နှာလည်းမရှုံမနဲ့မတွတ်မလိမ့်မနဲ့ဣရိယာပုမပြင်းမနဲ့ရှုမှတ်နိုင်ရမယ်သိခံနိုင်ရမယ်ပေါ့လေနံပါတ်1ကပါလေသိခံနိုင်ရမယ်ဒီဝေဒနာလေးရှုမှတ်တဲ့ကသိမခံနိုင်ရင်တော့မမှတ်နိုင်ဘူးပြသိမခံနိုင်မှမှတ်လို့ရင်တော့ပိုးနာတော့နော်ီတော့မှတ်တာမယ်ဒုက္ခဝိနာရှုနေရရှုတော့မယ်ဆိုရင်ဗာလဲဒုက္ခဝိနာသိခံနိုင်မယ်သိမခံနိုင်မယ်နဲ့ ရှုတဲ့ခါကျပါပြက်လေဣရိယာပုတ်တွေမြင်ရတာတို့ဒေါသဖြစ်တာတို့ဒါတွေဖြစ်တာတို့ဒီခါနိုင်တယ်ဆိုတာဘာလဲဣရိယာပုတ်မပြင်းမဲနဲ့ဒီလိုငြင်ငြင်တက်တက်ပေါ့ဗျာခန္ဓာကလည်းတင်းတာမျိုးစိတ်ကလည်းတင်းတာခန္ဓာကိုယ်တင်းပြီးသိခနိုင်တာမျိုးလည်းမဟုတ်ဘူးစိတ်ကြီးတင်းပြီးသိခနိုင်တာမျိုးဘူးပုံမှန်နေထားနဲ့သိခနိုင်ရနံပါတ်1သိခနိုင်ရမယ်နော်ထိုင်ရင်ထိုင်တဲ့အတိုင်းရရင်ရတဲ့အတိုင်းပေါ့အဲ့လိုသိခပြီးရှုနေအောင် အဲ့လိုရှုလို့ဒီခုဒုက္ခဝိနာသိခနိုင်အားရရှုနိုင်တယ်ဆိုရှုပေါ့ဒီလိုရှုတဲ့အခါကျလည်းတခါသူကဘာလာပြန်လဲဆိုတော့ပျောက်ဖို့ရှုတာမဟုတ်ဒုက္ခဝိနာသဘောကိုသိဖို့ရှုတာနော်အဲ့ဒါလေးလည်းမှန်တာပျောက်အောင်မရှုအောင်သဘောလေးကိုသိအောင်ရှုတယ်အဲ့တော့နံပါတ်1ခုနလိုအစဉ်တိုင်းပြောကြတော့ဗျာနံပါတ်1သိခံရမယ်သိခံပြီးနောက်ပိုင်းတော့ဟိုချက်ချင်းမရှုရသေးဘူး ခန္ဓာကိုယ်ကြီးကိုလည်းသိခံတဲ့အခါမှာဒါကြီးလည်းတင်မတာဒါကြီးလည်းရှော့မတာပုံမှန်အနေထားပေါ့ခေါင်းကိုယ်ရောခေါင်းရောမတ်မတ်လေးထားပြီးဒါမျိုးထားမယ်ပြီးတော့ခုငကုလပိတာတုတ်မှာဟောတဲ့အတိုင်းပါလေကြိုတင်ပြီးဒိဋ္ဌိခွာတာဟောဒီခန္ဓာကိုယ်ကြီးရုပ်တဘာဝတက်တက်ငါမဟုတ်ဘူးခံစားနေတဲ့သဘောလေးတက်တက်ခံစားနေတာတွေကလည်းဝေဒနာဒါလည်းငါမဟုတ်ဘူးမှတ်သားနေတဲ့သဘောလေးကလည်းမှတ်သားမှုသဘောတက်တက်ဒါငါမဟုတ်ဘူး ငါနဲ့မတွဲစရာငါမပါစေနဲ့သိနေတဲ့စိတ်ကလည်းစိတ်တတ်တာပဲစိတ်တဘာဝတတ်တဲ့ပဲဒါငါမဟုတ်ဘူးเนาะဒီခန္ဓာ၅ပါးလုံးပေါ်မှာငါဆိုတဲ့အစွဲလေးဖြုတ်တာခွာတာအဲ့ဒါကိုဒိဋ္ဌိခွာတယ်လို့ဆိုနော်အဲ့လိုကြိုတင်ပြီးညာနဲ့ခွာထားတော့ဗောဗျာခန္ဓာ၅ပါးနော်ခန္ဓာ၅ပါးပေါ်မှာရုပ်ပေါ်မှာဝေဒနာပေါ်မှာသင်ညာသင်္ခါရဝิญဉ္ဇပေါ်ခုနပြောခဲ့ပြီဒီပေါ်မှာ ငါမပါစီနဲ့ငါ့ကိုခွာတာနော်ငါထင်မှတ်ထားတဲ့ယူဆကိုဒိဋ္ဌိနဲ့ခွာတာယူဆကိုဒိဋ္ဌိလို့ခေါ်တယ်ဒါကိုဉာဏ်လေးနဲ့ကြိုးခွာတာနောက်တစ်ချက်ဘုန်းကြီးကပြောလဲဆိုတော့အနတ္တလက္ခဏာသုံးမှာအနတ္တသဘောကိုကြိုတင်ပြီးဆင်ញင်နှလုံးသွင်းထားဒီရုပ်တဘာဝနာမ်တဘာဝပေါ့ဗျခြုံလိုက်ရင်ခုနတောင့်တင်းနာကျင်ကြိုက်ခဲတာရုပ်ယူဘက်ခန္ဓာ ခံစားနေတာတို့မှတ်သားနေတာတို့ဒီအောင်မှာရောက်တာထင်ပေးတာချိန်ပေးတာဒါသင်္ခါရသိနေစိတ်ဓာဏံပေါ့ဗျာခန္ဓာ၅ပါးကိုခွဲလိုက်ရုပ်နဲ့နာနဲ့နှစ်ခုပဲရှိတယ်နော်ဖောက်ပြန်ပျက်စီးနေတယ်ပူရာဣရာတောင်းတာဒိနာဒါယုတ်ဉာဏ်နဲ့စိတ်စေတသိက်ဒါတွေကနာဒီယုတ်နဲ့နာနဲ့နှစ်ခုကကိုဖြစ်ချင်တယ်လို့မဖြစ်ဘူးဒါလေးနားလေတာပေါ့ဒီနေ့တချို့ယောဂီတွေဘုန်းကြီးပြောလိုက်ပါအမနေ့ကရှုမှတ်လို့ကောင်းတယ်ဗျအခုမကောင်းမြန်ဘူးဗျ သူကအမြဲတမ်းဒီတိုင်းညမဟုတ်ဘူးသူကသူဖြစ်နေလို့ပြက်နေတာသူ့သဘာဝပဲအဲ့ဒါအနတ္တလို့ခေါ်တယ်ဒီအနတ္တကိုကြိုးဆင်ညာဘယ်သူမစုကောင်းကောင်းမုံတွေဖြစ်နေတာဘယ်ဖြစ်လိမ့်မှာလဲအနတ္တသုံးမှာဒါပြောရလေဟောငါမှအကောင်းတာတွေချက်ဖြစ်ပါစေမကောင်းတာမဖြစ်ပါဘယ်သူမှလုံးလို့မရဘူးဘယ်သူမှတောင်းတလို့မရဘူးသူ့သဘာဝအတိုင်းဖြစ်နေအဲ့ဒါအနတ္တခေါ်တယ်သူဖြစ်ခြင်းလို့ဖြစ်နေတဲ့သဘောကအနတ္တပဲဒီယုတ်သဘာဝနာမ်သဘာဝတွေဟာ ငါဖြစ်နေလို့ဖြစ်တဲ့အရာမို့သူဖြစ်နေလို့ဖြစ်တဲ့သူ့တဘာဝသူဖြစ်နေတဲ့တရားတွေပဲเนาะဒိဋ္ဌိခွာပြီးတော့အနတ္တကြိုးဆင်ញင်ထားနံပါတ်၄ပေါ့အနတ္တကြိုးဆင်ញင်ထားပေါ့နောက်တစ်ခုကအနတ္တကြိုးဆင်ញင်ပြီးဒုဒီဒုက္ခဝနာရှုတဲ့အခါမှာပျောက်လို့တဲ့စိတ်နဲ့မရှုနဲ့ပျောက်လို့တဲ့လောဘစိတ်နဲ့ရှုနေမှားတယ်ဒီဒုက္ခဝနာရှုတဲ့အခါမှာခုနပြောခဲ့တဲ့အတက်ဒေါသတွေအကြဒေါသစိတ်ချမ်းကြီးကိုချမ်းကြီးအာတင်းဖိနေအံကျိပြီး ရှုမှန်တာအတက်ဒေါသတက်ဒေါသနဲ့ရှုတာလည်းမှားတယ်အတက်ဒေါသနဲ့ရှုတော့မပြမမပြော့ဘူးမကြော်ဘူးအဲ့တော့မျက်ရည်ဆန်းဆန်းနဲ့အိမ်ပြန်ပြီးရောဒါအကြဒေါသနဲ့ရှုတာဒါလည်းရှိတယ်နော်ဟုတ်ကိုပြန်ပြေးတာနောက်ကိုပေါ်မလာတော့ဒီတရားစကားမှာဆိုပေါ်မလာလို့မေးလိုက်တော့အိမ်ပြန်ပြေးရောရှာမမတ်နိုင်ဘူးဒါကြောင့်မမတ်စစ်ချင်တာနော်ဒါအကြဒေါသနဲ့ရှုရင်မှားတယ်သိအောင်ပဲရှုရတယ်သိအောင်ရှုတဲ့နေရာမှာ ဘယ်လိုရှုရမလဲဆိုဒုက္ခသဘောကိုပရမသိအောင်ဆင်ခြင်ရမယ်။ဟောဒီဒုက္ခသဘောဟာညာညောင်ညာစုစုလို့ခံခတ်တဲ့သဘောပါလား။ဒီခံခတ်တဲ့သဘောကအများအားဖြစ်မနေဘူး။ပြောင်းလဲသွားချမ်းသာသွားတဲ့သဘောရောက်သွားမှာပဲ။အဲ့လိုဒုက္ခသဘောဟိုသိပြီးတော့ဉာဏ်နဲ့တရားရှုမှရ။ရှုမှတ်နေရင် तू က နောက်သိဖို့ကဘယ်လိုလဲဆိုဒီပူးနာသလားအေးနာသလားဒါလေးကြည့်ရတယ်ဒီပူပြီးတော့ခံစားနေလားအေးပြီးခံစားရုပ်ကိုလည်းကြည့်လို့ရတယ်နော်ဝေဒနာကိုလည်းကြည့်လို့ရတယ်နော်ပူလာအေးတာတို့ကတော့ရုပ်သဘောပဲအဲ့ဒီပုံမှာပူပြီးခံစားနေပြီအေးပြီးခံစားနေဒါကိုလည်းကြည့်လို့ရတယ်အဲ့ဒီခံစားမှုကအတွင်းနဲ့ဖြစ်သလားအပြင်အပေါ်ယံဖြစ်သလားဖြည်းဖြည်းချင်းဖြစ်သလားရုပ်တရဖြစ်သလားတဏှာတည်းဖြစ်သလားပြောင်းလဲဖြစ်သလားအဲ့ဒါကြည့်ရင်သိတယ် ဒါလေးကိုကြည့်ပြီးတော့ရှုမှတ်နေရဒီခံခက်တဲ့သဘောလေးအဲ့လိုကြည်ရင်ကြည်နေသူကအတွင်းနဲ့ဖြစ်လဲအတွင်းနဲ့ဖြစ်မှန်းသိတယ်ပေါ်ရန်ဖြစ်လဲပေါ်မှန်းပေါ်ရန်ဖြစ်မှန်းသိတယ်ဖြည်းဖြည်းဖြစ်လာရုပ်တည်းမြန်မြန်ဖြစ်သလားဒါလည်းသိတယ်သေးသေးဖြစ်သလားကြီးကြီးဖြစ်သလားဒါလည်းသိတယ်လို့ကြည်နေရတယ်ကြည်နေတဲ့အခါကျခုနငါမပါဘဲနဲ့ရှုမှတ်နိုင်ရင်တော့ခန္ဓာကိုယ်ရတော့နားနေမှာပဲလေသူ့တဘာဝပဲငါမပါဘဲနဲ့ဒီမှာ ရှုမှတ်တာလည်းငါသိတာလည်းငါဒီလိုငါမပါဘဲနဲ့ရှုမှတ်နိုင်ရင်ကိုကနာပြီမဲ့လို့စိတ်ကမနာဘူးရှုမှတ်နိုင်တယ်အဲ့မှာ तू ကတော့နာကျင်မှုကလေတော်တော်သိခံတဲ့အချိန်မှာကတ်နေတယ်တခြားအာယုံနဲ့မတူဘူးတိုးနာလဲယောနာလဲတိုးလာလဲယောနာအကြ ాయి ပဲအဲ့ဒီဟာကိုကပ်ပြီးမှတ်နိုင်တမာရီဖြစ်လွယ်ဒါကြောင့်ချမ်းမြေဆရာတော်ကြီးကဒီနေရာလေးကိုကြည့်ပြီးတော့ဒုက္ခဝိနာကိုရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုသွားတဲ့တော့တစ်ချောင်းရပြီလို့ဒီလိုတင်စားပြောတယ် တခြားအာယုန်နဲ့မတူကတ်လွယ်ကတ်နေတာနော်မရှုမှတ်တိုင်းတော့ဒေါသတွေဖြစ်တော့ဗောဗျာလောဘတွေဖြစ်တော့ရှုမှတ်တိုင်းတော့သူကကတ်ပြီးတော့အကျန်နဲ့အလိုမျိုးတမာတိဖြစ်လွယ်ဒါကြောင့်မို့နိဗ္ဗာန်သွားတဲ့တော့တခြားဆိုဒါကိုတင်စားတာရှုမှတ်တော့ကိုယ်သာနာပြီးစိတ်မနာကိုရှုမှတ်တတ်တဲ့ပုံကုံများနိဗ္ဗာန်ကိုသွားတဲ့တော့တခြားရပြီးဆရာကြီးအဲ့လိုတင်စားပြန်ကောင်းတယ်သူ့ရဲ့အယူဆလေးနော်ဆရာကြီးရဲ့အယူဆတော်တော်ကောင်းတယ်ဒါရှုမှတ်တတ်ဖို့နော် ခုခု၈နာရီခွဲပြီးတော့38မိနစ်ရှိပြီเนาะဒီနေ့ဒီလောက်နဲ့တော်ကြောင်းလက်ပြမခွင်တို့ဆက်ပြောမယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြာနာရတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေဆရာတော်ပြောပြီးတဲ့စီနဲ့ပြရပါလို့ရှင်ဗျာအဲဘုန်းကြီးတို့နှစ်တကူဆိုတော့ဒီနေ့ဟို ဆုတောင်းမေတ္တာကိုပဲလေးလောက်ကြအောင်နော်ဆုတောင်းအဲမေတ္တာအရင်ပို့ရတော့ပေါ့နော်မနေ့ကဘုန်းကြီးတို့ဟို928မှာအဒီရှင်းမျက်နှာပြီးအရာရှင်းမျက်နှာပြီးသွားနောက်ဆုံးအောက်ရနဲ့ထဲရကြံတယ်ပေါ့ဗျအဲ့ဒီဟာလေးလည်းပို့ခြင်းတော့ပုဂ္ဂိုလ်12ယောက်နော်ဘုန်းကြီးစာအုပ်လေးယူလိုက်ရတော့ရပြီးသားပါဒါပေမဲ့ဒီကလေးစာအုပ်မကြည့်တတိလွတ်သွားဘူးပုဂ္ဂိုလ်ကျော်ဒီပုဂ္ဂိုလ်ကျော်ကျော်နဲ့ဖြစ်တယ် အဲစာဝိတိတာတွေကကြအဲမလို့မကြော်ဘူးပေါ့ဗျာပုဂ္ဂိုလ်12ယောက်ကိုမှတ်ထားမယ်ကျန်တဲ့ယောဂီများမရဘူးတဲ့ပုဂ္ဂိုလ်များနော်ပုဂ္ဂိုလ်12ယောက်ပုဂ္ဂိုလ်12ယောက်ကအနောရိတပုဂ္ဂိုလ်ဟိုကိုကြီးဟိုပုဂ္ဂိုလ်12ယောက်သွားလေအစပိုင်းကစာမျက်နှာ20 20သွားလေ20 20အပေါ်မှာ20 20ဟိုအဲဟောပြီအောက်ပေါ်သွားလား 20အဲ21ဘောတရွက်ကြံတမျက်နှာကြံအဲဟုတ်ပြီအဲ့ဒါအဲ့ဒီမှာကြည့်လိုက်ပေါ့နော်အနောဒိတပုဂ္ဂိုလ်9ယောက်အာလုံသောတတ္တဝါတွေအာလုံသောသက်ရှိသူတွေအာလုံသောထင်ရှားရှိသူတွေအာလုံသောပုဂ္ဂိုလ်တွေအာလုံသောခန္ဓာကိုယ်အာတဘောရှိသူတွေဒီပုဂ္ဂိုလ်9ယောက်ဒါမှတ်ထားတယ်အဲ့တော့ဘုန်းကြီးတို့အောက်ရဆိုအောက်ရပဲကိုယ်ကအထက်ရဆိုထက်ရပေါ့ဒါပဲကွာတော့အောက်ရမှာအောက်မှာပုဂ္ဂိုလ်9ယောက်ကျန်သေးတယ် အလုံးသောမျိုးသမီးတွေအလုံးသောမျိုးသားတွေအလုံးသောရိယာပုဂ္ဂိုလ်တွေအလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေအလုံးသောနတ်ပြမအလုံးသောလူသားတွေအလုံးသောပေပုံသားတွေဒါလေးမှတ်တယ်အဲ့မှာဘုန်းကြီးတို့ကဘာကိုပြောလို့ရလဲဆိုဒီမှာမေးစရာရှိတာအောက်ရနေအလုံးသောတ attva အလုံးသောသက်ရှိသူတွေအလုံးထင်ရအလုံးသောပုဂ္ဂိုလ်ဒါတော့ရှိနိုင်တာပေါ့နော်အော်ဩဒိတပုဂ္ဂိုလ်ကိုချေနည်းနည်းလေးတင်ဆံဩဒိတပုဂ္ဂိုလ်9ယောက်ပြောခြင်း ဟောမှာဩရိသဘုတ်ခုနှစ်ယောက်တွေ့အဲ့ဒီမှာじゃအမျိုးသမီးတွေအဲဒီဟာကိုဘုန်းကြီးထိုင်ဝမ်းတော်တော်လေဒီဘုန်းကြီးတွေတပါးမေးပါသူဆိုလဲဖွဲ့ရအမြင်ပြီးတယ်ဘုန်းကြီးဆရာတော်တဲ့အောက်အရာမှာမျိုးသမီးတွေရှိနိုင်လားမျိုးသားတွေရှိနိုင်လားအရိယာပုဂ္ဂိုလ်တွေရှိနိုင်လားဒါမျိုးမေးတယ်ပေါ့နတ်မြမာတွေရှိနိုင်လားညာဆိုရင်ဘုန်းကြီးကထင်တာအောက်ရဆိုအပေဘုံသားလောက်ပဲရှိတယ်ဘုန်းကြီးကဘာပြောလဲသူကလည်းလောကီပွဲရတာဆိုတော့ ဒီလိုကြည့်ကြတော့လို့ကောင်းငင်ပေါ်ညအကြောင်းကောင်းငင်ပေါ်ကြည့်လိုက်ကြက်တာနက်ခတ်တွေအများကြီးတွေ့လိုက်မယ်ဘုန်းကြီးတို့ကဘာလဲဂျိုးတစ်ခုဆိုရင်အဲ့မှာကျရင် အောက်ရကောဒီနတ်ပြမာကြီးရှိနိုင်တာပဲအဲ့လိုဖြေပေးပြနော်အောက်ရမှာလည်းရှိနေကိုယ်ထက်ရမှာလည်းရှိကိုယ်ခေါင်းပေါ်မှာမော်ကြည့်လိုက်ဂျိုးတွေတဲ့ကြက်တာတွေနက်ခတ်တွေအများကြီးပဲအောက်မှာလည်းအများကြီးပဲမမြင်နိုင်လို့ဘုန်းကြီးတို့ကဘာလဲအဲ့လိုဂျိုးတစ်ခုအပေါ်မှာလည်းရှိမြအောက်မှာလည်းရှိမြဘေးမှာလည်းရှိမြဒါကြောင့်မို့ အရာအလုံးမှာဒီရဲ့ပုဂ္ဂိုလ်ဆက်နေအောင်လို့ရှိနိုင်တယ်။ဒါပို့မယ်နော်အတူတူပို့မယ်ကိုကြီးရင်ဘောစာပြီးဒီမယ်အောက်ရနေဆိုမယ်သာမဏေ20အပေါ်တယ်ဟုတ်ပြီအကုန်လုံးဘယ်လိုဆုံးမလဲဆိုတော့ဘယ်ရောက်သွားလဲအောက်ရ၌ရှိသောအလုံးသောတ attva တွေကအတူတူဆိုကြမယ်နော်အောက်ရ၌ရှိသောအလုံးသောတ attva တွေ ဧယခတိညင်ကြပါစေဒေါသခတိညင်ကြပါစေဆေယခတိညင်ကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအောယနာရှိသောအသက်ရှိအလုံးသောအသက်ရှိသူ၏ဧယခတိညင်ကြပါစေ တောတာကညိညိကြပါစေစင်ရဲ့ခတိညိညိပါစေနှလုံးစေဝါအိချမ်းကြပါစေအောရ၌ရှိသောအလုံးသောဒေသရှိသူတွေဘေးရန်ခတိညိကြပါစေသောတာကတိညိကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအောက်ရ၌ရှိသောအလုံးစုံပုဂ္ဂိုလ်ကိုယ်သည်ဘေးရန်ကတိပါစေသောတာကတိငြိမ်းကြပါစေစေယကတိငြိမ်းကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အောင်ရ၌ရှိသောအလုံးသောခန္ဓာကိုယ်အဘောရှိသူတွေဘေးရန်ကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေစေယကတိငြိမ်ကြပါစေနှလုံးစိတ်ဝါးငြိမ်ကြပါစေပြီးတော့အော်ဒီတော့ခုနှစ် အောက်ရ၌ရှိသောအလုံးအလုံးသောမျိုးသမီးတွေဘေးရန်ကတိငြိမ်ကြပါစေတောတာကတိငြိမ်ကြပါစေဆင်းရဲတတ်သိငြိမ်ကြပါစေနှလုံးစိတ်ဝါဤကြကြပါစေအောက်ရ၌ရှိသောအလုံးသောမျိုးသားတွေ ပေယံကပိနေညီကြပါစေသောတာကတိညီကြပါစေစင်ရကတိညီကြပါစေနှလုံးလုံးစင်ဝါညီကြပါစေအောယနာရှိသောအာလောသောရိယပုဂ္ဂိုလ်တွေပေယံကတိညီကြပါစေသောတာကတိညီကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးလုံးစင်ဝါဤကြကြပါစေအာယနာရှိသောအလုံးသောဘုရားရှင်ပုဂ္ဂိုလ်သည်ဘေးရန်ကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေ နှလုံးနှလုံးဝါရကြပါစေအောယယ၌ရှိသောအလုံးသောနတ်မြမာရီဒီယကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေချင်းရဲ့ကတိငြိမ်ကြပါစေလုံးစိတ်ဝါရချမ်းကြပါစေ အောင်ရ၌ရှိသောအလုံးသောလူသားတွေသည်ဘေးရန်ကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေရှင်ရကတိငြိမ်ကြပါစေအလုံးစိတ်ဝိုင်းချမ်းကြပါစေအောင်ရ၌ရှိသောအလုံးသောဘေးဘုံသားတွေဘေးရန်ကတိငြိမ်ကြပါစေ စိနာကမောဂတိညာပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ပိုင်းချမ်းကြပါစေဟောပြန်သွားမယ်နော်အထေရခုနပုဂ္ဂိုလ်ဆယ်မြောက်ထပ်ပုံမယ်အထေရ၌ရှိသောအာလုံးသောအလုံးသောတတဝါတွေဘေးရန်ကတိငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေ ဆင်းရဲခတ်သိမ်းငြိမ်းကြပါစေလုံးစိတ်လုံးစိတ်ဝငြိမ်းချမ်းကြပါစေအထေရ၌ရှိသောအာလုံးသောတရှိသူ၏ဘေးရန်ခတ်သိမ်းငြိမ်းကြပါစေသောတာခတ်သိမ်းငြိမ်းကြပါစေဆင်းရဲခတ်သိမ်းငြိမ်းကြပါစေနှလုံးစိတ်ဝငြိမ်းချမ်းကြပါစေ ထေယ၌ရှိသောအာလုံးသောတရားရှိသူ၏ဘိယံကတိငြိမ်ကြပါစေဘောဓကတိငြိမ်ကြပါစေစင်ရဲ့ကတိငြိမ်ကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအထေယ၌ရှိသောအာလုံးသောပုဂ္ဂိုလ်၏အေယံကတိငြိမ်ကြပါစေ ဒေါသကတိငြိမ်ကြပါစေစိရဲ့ကတိငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအထေရ၌ရှိသောအလုံးသောခန္ဓာကိုယ်အတဘောရှိသူတွေတေယကတိငြိမ်ကြပါစေဒေါသကငြိမ်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးလုံးစိတ်ဝမ်းငြိမ်းကြပါစေအထေရ၌သောအာလုံးသောမြို့ကြီးတွင်ဘေးရန်ခတိငြိမ်းကြပါစေတောသာကငြိမ်းကြပါစေစေကတိငြိမ်းကြပါစေအလုံးစိတ်ဝမ်းငြိမ်းကြပါစေ ထေယ၌ဤသောအာလုံးသောမြို့သားတွေဘေးရကတိတ်ငြိမ်ကြပါစေဒေါသကတိတ်ငြိမ်ကြပါစေစင်ရကတိတ်ငြိမ်ကြပါစေနှလုံးစိတ်ဝါအေးကြပါစေ တေယနာရှိသောအလုံးသောအရိယာပုဂ္ဂိုလ်အရိယာပုဂ္ဂိုလ်တိပိယခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေစီရခတိငြိမ်ကြပါစေနှုတ်စိမ်ဝိုင်းငြိမ်ကြပါစေထေယ၌ရှိသောအလုံးသောပုထုဇဉ်ပုဂ္ဂိုလ်၏ ပေယံကတိညာပါစေဒေါသကတိညာပါစေစင်ရကတိညာပါစေနှလုံးစိတ်ဝါချမ်းကြပါစေတေယနာရှိသောအာလုံးသောမြတ်မာရီပေယံကတိညာပါစေဒေါသကတိညာပါစေ ဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝမ်းချမ်းကြပါစေတေယနာရှိသောအာလုံးသောလူသားတွေသားတွေဘေးရန်ကသိငြိမ်းကြပါစေဒေါသကသိငြိမ်းကြပါစေဆင်းရဲကသိငြိမ်းကြပါစေနှလုံးစိတ်ဝမ်းချမ်းကြပါစေ ဒေယ၌ရှိသောအာလုံးအာလုံးသောပေဘုံသားတွေဤယံကတိညာပါစေသောတာကတိညာပါစေသင်ရဲ့ေကတိငြိမ်ကြပါစေနှလုံးစိတ်ပါအေးချမ်းကြပါစေအပေါ်ပြန်တက်လိုက်ပါစာမျက်နှာ78ဟောတက်လိုက်78 78 อืมဟုတ်တယ်ခိုင်ဒီမေတ္တာသုံးလေးလည်းပွားမယ်နော်တစ်ခေါက်လောက်ဆိုရင်လုံးစုံများစွာတတဝါချမ်းသာကိုစေရပါစေဥပယံပိကိစင်ဝေဤပါစေကြောက်တံမကြောက်တံရများစွာတတဝါချမ်းသာကိုစေရပါစေ ဥပါယံပိကိစင်ဝေအေကြပါစေမြင်ရမမြင်ရတရားများစွာတတ္တဝါဉာဏ်သာကိုစေကြပါစေဥပါယံပိကိစင်ဝေအေကြပါစေဝေနေနိတိတေများစွာတတ္တဝါဉာဏ်သာကိုစေကြပါစေ ဥပယံမေကိစ္စဝေအေကြစီဘဝဇာဆုံးမဆုံးများစွာတတဝါချမ်းသာကိုစေခဲ့ပါစေဥပယံမေကိစ္စဝေအေကြစီရှိတုအလသုံးရခန္ဓာတတဝါချမ်းသာကိုစေခဲ့ပါစေ ဥပယံဥပယံပိကိသဝေနေကြပါစေကြီးငယ်လာဒုယကနာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိသဝေနေကြပါစေသုကြုံလာဒုယကနာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံပိကိသဝေနေကြပါစေ လူတတ်တာသုံးကောက်ဆုံးမယ်လူအချင်းချင်းလက်ပါချင်းကင်းချင်းကြပါစေအထင်သေးခြင်းချင်းချင်းကင်းချင်းကြပါစေကြပါစေဆင်းရဲလိုခြင်းချင်းချင်းချင်းချင်းကင်းချင်းကြပါစေတတ္တဝအာယုံပြည့်ပြီးတဲ့တခုဆုံးမယ်တတ္တဝချင်းချင်းလက်ပါချင်းလက်ပါချင်းကင်းချင်းကြပါစေ ခြင်းသေးခြင်းခြင်းခြင်းကင်းခြင်းသေးခြင်းခြင်းခြင်းကင်းခြင်းကြပါစေဆင်းရဲလိုခြင်းခြင်းခြင်းကင်းခြင်းကြပါစေကင်းခြင်းကြပါစေအောက်ကိုဆက်တော့မယ်ခန္ဓာတော့အောက်ကိုဆက်ခြေမရှိပါတတဝါချမ်းသာကိုစိတ်မြဲပါစေဥပါယံမေကိစေဝေအေးကြပါစေ ခြင်းနှချောင်းရှိပါသတ္တဝါချမ်းသာကိုသိမြပါစေဥပယံပိကိစ္စဝေညေကြပါစေခြေလေးကြောင်းရှိခြေကြောင်းရှိပါသတ္တဝါချမ်းသာကိုသိမြပါစေဥပယံပိကိစ္စဝေညေကြပါစေခြေများရှိပါသတ္တဝါချမ်းသာကိုသိမြပါစေ ဥပယံပိကိစေဝေငြိကြပါစေ။ကြပါစေ။အကျေ23ဆာမင်းနာ23အောက်ကိုဆက်ဆွဲ။ဆာမင်းနာ23ဝိတုဒ္ဓိမလာနိယုံဒီအဲ့မှာတွေ့ပြီ။အောက်ကိုသွားမယ်။ယုံနာနှပြအောက်ကအောက်ကိုအောက်ကိုဆက်ယုံနာနှပြအခန္ဓာချမ်းသာကိုစေမြဲပါစေ။ တရားကျင့်မှာယောဂီမှာချမ်းသာကိုသိမြဲပါစေ။ဘုံတော်နန္ဒမြတ်ဆရာချမ်းသာကိုသိမြဲပါစေ။မိဘနှပြဂုဏန္တာချမ်းသာကိုသိမြဲပါစေ။ ရွှေမျိုးရင်းချအလုံးမှာချမ်းသာကိုချမ်းသာကိုစိတ်နေပါစေမိတ်ဆွေသာအလုံးမှာချမ်းသာကိုစိတ်နေပါစေအချင်းမမုံမှာပုဂ္ဂိုလ်မှာချမ်းသာကိုစိတ်နေပါစေမုံစေဝင်မှာပုဂ္ဂိုလ်မှာချမ်းသာကိုစိတ်နေပါစေ ယံတတုပြုပါချမ်းသာတော်ပုဂ္ဂိုလ်မှာချမ်းသာကိုယ်စိတ်ချမ်းသာကိုယ်စိတ်မြဲပါစေတို့၏တွင်မှာမြတ်တတချမ်းသာကိုယ်စိတ်ချမ်းသာကိုယ်စိတ်မြဲပါစေတို့ကြောင့်တို့ကြောင့်တွင်မှာမြတ်တတချမ်းသာကိုယ်စိတ်ချမ်းသာကိုယ်စိတ်မြဲပါစေတို့၏တွင်မှာမြတ်တတချမ်းသာကိုယ်စိတ်မြဲပါစေ တို့မျိုးတွင်မှာများတတ်တာသတ္တကုစိတ်မြဲပါစေထိုနိုင်ငံတွင်မှာများတတ်တာသတ္တကုစိတ်မြဲပါစေဒုက္ခဝါတွင်မှာများတတ်တာသတ္တကုစိတ်မြဲပါစေဒုစကြာဝါတွင်မှာများတတ်တာသတ္တကုစိတ်မြဲပါစေ အနန္တစကြဝဠာမြတ်တတာသံသာကိုစီမြဲပါစေ။ဣမာယမာယဓမ္မာနုဓမ္မာနုပฏิပတ္တိယဗုဒ္ဓံပူဇေမိမလေးတံခိုလေးတံနိဗ္ဗာန်ဆိုအပ်သောဤလောကုတ္တရာတရားကိုပါ လျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်တတော်ထင်ရှားတပညုမြတ်စွာဘုရားကိုမြတ်စွာဘုရားကိုပူဇော်ပါ၏ရှင်ဘုရားဣမာယဓမ္မာနုဓမ္မာပတိပရိယဓမ္မဘူဇေမိမလေးတံကိုလေးတံနိဗ္ဗာန်ကိုဆိုပါတော် ဤလောကုတ္တရာတရားကိုဝါလျော်သောခြင်းများဖြင့်ဘုရားတပည့်တော်သည်ဘုရားတော်မြတ်ပေါင်းကိုပူဇော်ပါ၏ရှင်ဘုရားဣမာယဓမ္မာနုဓမ္မာပฏิပတိယတံဃာမူစေမိ မဲလေးရာဖူလေးရာနိဗ္ဗာန်ဟုဆိုတော်ဤလောကုတ္တရာတရားကိုပါတယောသောခြင်းမြတ်ဖြင့်ဘုရားတပည့်ဘုရားတပည့်တော်သည်လံဃာရာမြတ်ပေါင်းကိုပူဇော်အားရှင်ဘုရားဤသို့ပြုရာ မြတ်ဘုညာကြောင့်ချမ်းမြတ်ဤကြည်ပေးမယ်ပေးမယ်မြည်သည်ရွှေပြည်ပြီးထုတ်ကြောင်လမ်းမကောက်ရောက်ရရောက်ရပါဘာလူထူးထူးဘဝကျင်လေရလေကျင်လေရလေဒုက္ခဗိရန်ယမယမပေါင်းမကောင်းတဲ့တရားမတွေ့ရပဲမတွေ့ရပဲ သဗ္ဗအိစ္ဆာမင်္ဂလာမင်္ဂလာကိုရေကတာတိုင်းရစေသောယနေ့ယခုပြုပြုတည်းမြတ်ဘာကကိုမိဘသာစေယာယောတဟာနိသုမာသံကျကောဝေသာဝေသာဝေသာယေသာယေ 197 Kibidena Viniyaru Yayamate Ingamawihi Nyari Parasito Ojito Kibidena Nya Nya Nya Nya

Tchau, Zero renalina, zero.